ကျေးဇူးရှင်မဟာဗုဒ္ဓမြတ်ဆရာတော်ဘုရားကြီး1362ခုဒုတိယဘာသာလာသံ17ရက်23ရက်9လ69ခုတောက်ကြနေ့တွင်ဟောကြားအပ်သောဝိပဿနာစစ်တမ်းတရားတော်စစ်လို့ညပါမပါရတာလေဒါအရင်စစ်နော်တို့ညတော်အားဖြင့်ဥပုသ်ဆောင်ပါလို့ရတော့ကလေးတွေကမမေးဘူးလား ဒါဥပ္ပဆောင်တာဆိုတာညာကမစားတာပေါ့ကွာတဲ့လိုပြောမှာပေါ့ဗျာဒါပဲဖြေတာတယ်မှန်ပါဗျာဒါလည်းဘုဖြေသေးလားမှန်ပါဗျာအင်းအဲကလေးကတာမန်ကလေးဆိုတော်တာပေါ့လေစားသူတဲ့ကလေးကြအဲညာတာကတော့ဘာဖြစ်တုံးနေမှာပေါ့ဟင်းအဲ့တော့ဘာပြောတော့မပြောတာတော့ငရေကြီးတာပေါ့ကွာဟုတ်တယ်ဒါပဲဖြေတာမဟုတ်လားအဲတော့ကစားသူတဲ့ကလေးကငိမ့်မနေဘူးရထပြောမယ်နေတာသားတော့ငရေမကြည့်ဘူးလားဆိုတော့ စိတ်ဖြေတိုင်းလေးလားအလကားနဲ့ရာလာနဲ့ငေါ့မှာတယ်။ကိုမမသိပဲနဲ့။ဟင်အဲတော့ဘယ်လုံလုံလုံကိုလုံတဲ့အလုပ်ကိုသိဖို့ရေးကြည့်သည်။ဟုတ်ကလားဗျာ။သူစစ်နဲ့ပြောရင်တော့ကိုကင်နဲ့လက်နဲ့ကိုကိုကျွမ်းကျင်မှကျန်သူကိုတတ်နိုင်ပြီ။လက်နဲ့ကြီးကင်ပြီးကိုလက်နဲ့ကြောင်းမှကိုမသိရင်ကျန်သူဘယ်လိုလုပ်တာလဲ။မရပါဘူးဗျာ။ဟင်ဟင် အဲတိုက်တိုက်အောင်ဖြစ်မလားသုံးပန်းဖြစ်မလားဟင်ကိုလက်နဲ့ကိုမကျွမ်းကျင်တိုက်တိုက်အောင်တော့မဖြစ်နိုင်ဘူးသုံးပတ်ဖြစ်နိုင်လေဟုတ်ကလားဟောတော့ကိုကြိုင်နဲ့လက်နဲ့မှာကိုမသိတာတို့လည်းဒီသီလနဲ့လက်နဲ့ကြိုင်သီလလက်နဲ့သိရမှာပေါ့ဟုတ်ကလားအေးသီလလက်နဲ့ထဲမှာလဲလက်နဲ့တကူမှာတို့ဘာလုံးကြောင်းရှိတယ်မောင်းရှိတယ်မရှိဘူးလားဗျာအသိတိုင်းနေလေတို့ဒီမှာလဲသိခါဖို့စစ်ပုတ်အဲ့ဒါသိတိုင်းနေမဟုတ်လားသူ့သိပိုင်သူ့အချုံသားသူဒီဟုတ်ကလား အဲတော့သူအများကတော့ဖြင့်ဥပုပ်ဆောင်တာညကမစားတာလို့ဒီလိုပဲပြောထားတော့မနဲ့အာယုံအစာစားရင်ဥပုပ်ထွက်တယ်လို့ပဲပြန်ယူထားတယ်ဥပုပ်ထွက်တာနဲ့မနဲ့စားတာနဲ့ဘာဆိုင်လို့ဒီအာယုံစားတိုင်းတာဥပုပ်ထွက်ရရင်နေ့တိုင်းဖုန်းကြီးဥပုပ်ထွက်နေမှာပေါ့ဗျာဟင်ဒီဥပုပ်ထွက်တာနဲ့မနဲ့စားစားတာကိုကွဲလို့လားဟင်အောင်မှတနည်းပြောပြီးပြီဥပုပ်ကဘာခေါ်တာတော့ဟင် ဒီအာယုံလုံနာပြောတာမဟုတ်လားအာယုံစိတ်သုံးနာပြောတာလေဟုတ်ကလားအဲ့တော့အာယုံစိတ်သုံးနာဆိုတော့ဒီကနေ့ခုပဲဆိုပါတော့ဗျာအစိုးလေးတစ်ခုကိုတတိလက်လွတ်နဲ့ကြည့်ရင်ဒုစိတ်အာယုံတော့ဘာမှမကြောက်ဘူးလားလုံသေးလားဥပုပ်ပဲချိန်ထွက်မတော့အခုတတိလို့ခုထွက်မှာဟိုတော့မနဲ့မှသမင်းနဲ့ထိုးထုတ်မှထွက်မထင်းမနေနဲ့အောင်တို့ကသမင်းနဲ့ထိုးထုတ်မှထွက်တဲ့ထင်းနေတယ်ဟင်တော်တော့ခွာကြတဲ့ပလဲဟုတ်တယ်ဗျာဟင် အဲ့တော့ဝိကာလကညဘာမသားတာတာဝန်ညဘာကတာဝန်သုံးချက်ယူပါဟုတ်ကလားအဲတဏှာတကတဏှာထဲမှာယတတဏှာအထောက်ပံ့တယ်သူမပါပဲနဲ့ရူပတဏှာကိုလိုက်စားလို့ရသလားသတ္တတဏှာဟောကန္ဓာဟောသတ္ထဘဟောအတွေ့အကြံဖြစ်တဲ့ဓမ္မဟောအဲ့ဒီ၅ခုကဒီအာဟာရထောက်ပံ့နေမှာမဟုတ်ဘူးလားဟုတ်ကလားဗျာ အဲ့တော့တို့ညသာစားလိုက်လို့ရှိရင်ဟုတ်ကလားဒီအစာရဲ့အကိဘစ်အိမ်ဘစ်ကြောင့်ရာသမထကြွနိုင်မလားဟုတ်ကလားအဲ့တော့စိတ်ထဲထားကြွရင်အဲအဗြမတာရိသိခါဖို့ပြင်မဟေဘူးလားဟဲ့နံပါတ်3ကြားခံမဟုတ်လားဒီကနေ့ကာမေတုမိတာသရပဲနံပါတ်3ကိုအဗြမနဲ့လဲထားတာမဟုတ်လားအဲ့ဒါတော့ကြားတာတင်တယ်ဟုတ်ကလားအဲ့တော့ကာမေတုမိတာသရဆိုတော့သူညာမယားသူများလင်နဲ့ သွားပြီးကျူးကျော်ရမှာမဟုတ်လားဒီအဓမ္မကကိုမရဖို့မြင်တယ်ဟဲ့ဘဝတကန်းတယ်အဲ့တော့ကိုသိဖောက်ပြန်လို့ထကျိုးလို့ရင်မရတာထအော်မလားဗျာကိုရောပူပြီးတို့ပါလွယ်လွယ်လေးနဲ့ကျိုးတယ်နဲ့သိခါထုတ်တယ်ကာမေသူ့တဲ့တောင်ခက်တယ်ဒီထင်ရခက်တယ်ထင်တယ်ကိုလက်တကန်းဟာလေးထင်ရမှာမဟုတ်လားဘဝတကန်းဟာလေးထင်ရမှာလေအဲ့တော့ဒီကနေ့အတွက်ကိုရတာအပစ်ထဲရင်သုံးနေကြညအိယာဝင်ဒီတဏှာထလာမှာဟော သဘောပေါက်သလားအဲ့တော့ညသာမစားတာတဏှာကြီးမှာသို့လို့ဒီဒီနသဘောပေါက်လားညသာဘာလို့မစားတာတော့အဲဒီကနေ့ပါတော့တဏှာရဲ့ထောက်ကဖတ်တော့ပြီတည့်ရအတွက်မနဲ့တခါစားရောမပြေးနိုင်ပါဘူးကြာဟုတ်ကလားအဲ့တော့အာထုံနေတဲ့ဟိုသာသနာဝန်ထမ်းတန်ဃာတော်တွေကတစ်ထပ်နဲ့ပဲအသက်ရှင်နေတာမဟုတ်လားလူတွေတဲ့တောင်အသက်ရှင်ပြီးတယ် ဒီတစ်ခါစားနဲ့နှစ်ခါစားဘသူကအရင်သွားရတော့ဘာဖြစ်လို့တော့ဖို့ရဟင်ဟောတစ်ခါစားကဟိုအရင်သွားမှာမဟုတ်ဘူးလားဟောဘယ်မှန်ပါတယ်လိုက်လာပြောင်းပြီးဒီဖို့တော့ကြက်ကရွာတဲ့အတွက်ကြောင့်လည်းကဘသူကအရင်သွားတော့များဟောအာဒါမြတ်တစ်ခါစားကအရင်သွားတယ်ပြောသေးဟုတ်ကလားဗျာဟင်ဟင် အဲ့တော့ညသာမစားတာတဏှာနဲ့အောင်လို့နံပါတ်1မှတ်ထားဒီသိက္ခာကိုထားရမယ်တာပေါ့နော်ဟင်ဟုတ်ကလားပြီးတော့ဝိကာလကိုဝိတပုတ်ကာလတပုတ်ခွဲလိုက်ပါဟင်အဲ့တော့ဝိကိုသူကနှစ်မျိုးပါပါပြားတယ်ဝိကတောကာလောဝိကာလောဒါကအစာကင်းသောအချိန်လို့ဆိုလိုသည်ဟုတ်ကလားဝိကတောကာလောဝိကာလောဆိုရင်အစာကင်းရသောအချိန်ဟုတ်ကလားဒီကနေ့7နာရီကနေ့က9နာရီလောက်တယ်ဟဲ့ အာရုံတက်ပြီနော်ဟုတ်ကလားဗျာတခါတို့အဲတမျိုးထပ်ခွဲရင်ဝိကိုတမျိုးပါပါဗျာဝိတေသောကာလောဝိကာလောအဲဒီလိုဆိုဝိကာလဆိုတာအထူးချိန်တယ်ဟုတ်အထူးချိန်မနေ့9နာရီက7နာရီ9နာရီကတမန်ချိန်ဒီနေ့7နာရီကနေ့ပြန်လာမယ်9နာရီဒီအထူးချိန်တယ်ဗျာဟုတ်ကလားဟင်ဟုတ်ကလားဘာဖြစ်လို့တော့တို့ဥပုသောင်းလဲဆိုထုံးစံတိုင်းကတော့ တလကိုဘယ်နဲ့သတင်းရှိတော့အဲတော်တော်လျှော့ဟင်ရှင်းခေတ်ကဆယ်နဲ့သတင်းဆောင်တယ်အဲတချို့ကြတော့တလကိုသတင်းတယ်ဟင်ရှင်းသတင်းဆောင်ရတယ်ဟင်တာမန်တို့တောင်အိမ်တောင်တောင်ထမ်းဆောင်နေတဲ့ပုဂ္ဂိုလ်လေးသတင်းဆောင်ဟင်ဟင်ဟိုတွားကနေကြီးတွေကဘယ်နဲ့သတင်းဆောင်အောင်ပါလဲအဲတွားကနေကြီးတွေကြောင်တွေ့အဲတော့ကလေးဟိုကလေးတို့နေသလားဒီသတင်းပဲလား တော်တော်တဲ့ဒီညာတိကလေးအတွက်ကပတုံးဟုတ်ရာဟင်ဟင်တော့သွားကန်ကြကြမီးလေးလေးတို့ပါလေအဲ့ဒါကြောင့်ဘယ်နဲ့တင်တော့အဲ့တော့ဘယ်ဘယ်လိုတော့အဖိတ်ရဲ့ဥပုပ်ရဲ့နောက်တည့်ရဲ့အဖိတ်ဥပုပ်နောက်တည့်ရဲ့ဒါတို့ပဲတို့ရောတာကီ နေတဲ့ကတို့ဟွာလာဗျာထနှောင်းကုန်းသွားတော့ကဟွာဦးတွေအဲ့ဒီတိုင်တော့တတရင်ကို၃ရက်ထိုင်အဖိတ်ဟင်တို့ခု တို့ဗုဒ္ဓဘာသာဘာဖြစ်တို့ဝါဆိုတည်င်းကျုပ်ဖက်ချန်တော့တယ်တုံတည်င်းကလေဝါဆိုတည်င်းကျုပ်တာဘယ်လိုတော့အဖေဥဘုအထွက်တယ်ဟိအခုဝါဝင်ဝါတကလေးတစ်ခုပဲဗတိပဲကြာတော့တယ်ဟုတ်ကလားဗျာကလေးတွေလိုက်တူတာထင်တယ်ဟိဘာတော့မိုးကုတ်ဆရာတော်ဖရာကြီးပြောလို့ဆိုရင်တော့တေတာမီးကြီးတွေကတေတာဝေးလေးတွေတူမနေနဲ့ကွာဟိဟုတ်ကလားတေတာမီးကတေတာဝေးတူညာတယ်ဟိုအိမ်တော်သားမွေးနဲ့ဝင်ရုံရတာတော့တော်လေးချိန်တော်တော့ပေါ့ ဟင်ဟင်နေခင်ဘာဖြစ်လို့တော့တို့တို့ရွာတဲ့ပြီးွားကြတာတဏှာမပါပဲရရပါလားလူချင်းသိမရှိမရဟင်ဒီဟိုဒေါသမပါပဲမခံသိမရှိဘဲနဲ့ဟောရပါမရနိုင်ဘူးဟုတ်ကလားဗျပြီးတော့တိုးတွေးတောင်တွေးတော့ကြံတောင်ကြံဖြစ်တဲ့ဟိုဝိသိကိစ္စနဲ့ဥဒိစ္စမောဟမပါပဲနဲ့ဟောရနိုင်တာဒီသုံးခုရှိတယ်လို့သူတို့သုံးခုထောက်ပံ့နေရှိတယ်မာနမပါပဲရလား ငါပစ္စည်းဆိုတဲ့ဒိဋ္ဌိမပါဘဲနဲ့ရတာအဲ့တော့သူတို့နဲ့ဘာဝမှာထင်တယ်လောကီဒီဝါသူတို့နဲ့ဘာဝမှာထင်တယ်သူတို့တော့သူတို့နဲ့ပေါင်းတော်လဲပဲတို့ပါလားဟဲ့ဟာကိုပေါင်းစိတ်ခွာထင်တယ်သူတို့နဲ့ရပေါင်းလို့သူတို့အာကြည့်သွားရင်ဒီကနေ့သူတို့ဆွဲရအောင်သွားမှာပေါ့ဟုတ်ကလားအဲ့တော့တို့တာမန်ပုဂ္ဂိုလ်များပြောရင်ပေါ့ဗျာတရနေ့ကသာပြီး9ရက်နေ့ဒီသူတို့နဲ့ပေါင်းရတာထင်တယ်အဲ့ဒါကိုရှင်းရနေပြတ်ချာ ကိုပဲပါသွားအရှင်ကြီးသွားမှာဆိုလို့ဟုတ်ကလားဒါကကိုရဲ့နေကြသူတို့နဲ့ပြန်ပေါင်းရမှာထင်တယ်အဲလာရင်းနေပြန်ချဒီလိုထင်တယ်ဟိဒါကတည်းရဲ့နေကြသူတို့နဲ့ပဲပြန်ပေါင်းရမှာထင်တယ်အဲဒါကရှိရဲ့နေလာပွဲနေဒီလိုမဟုတ်လားလားတလားကို၄ပိုင်းပိုင်းရင်သူတို့အားရှိဦးမလားဟိဟိဒီလိုတို့တစ်နေ့ပဲနှစ်ပိုင်းနော်၄ပဲရှိပေါ့တနေ့လေးမဟုတ်လားအဲဒါတောင်ဒီဘက်နှစ်ကဟိုဘက်နှစ်ပါမှာဆိုလို့တင်းကြံမှာ၄ကျင်တခါထပ်ပိုင်းရပြီ ဒါတာမန်ပုဂ္ဂိုလ်တယောက်ပြောတာထင်တယ်ဟင်ဟင်ဟိုတာမန်ပုဂ္ဂိုလ်ကပိုရေးကြီးထင်တယ်စိတ်လိုက်မှဘာလောက်ကြမှာထင်တယ်လောကီစီဝါချတဲ့နေရာလေဟုတ်ကလားဗျာဒါအဲ့ဒါဒီတဏှာတွေအချင်းလုံးပတ်ကြီးထွားမှာဆိုလို့အာကြီးမှာဆိုလို့ဖြတ်တော့ရတာတန်ဃာတော်များလို့24နာရီမလုံနိုင်လို့ဟုတ်ကလားတည်င်းလေးဆိုတာပါဠိစကားဗမာလိုစိတ်ကိုငင်တဲ့အေးချအောင်ထားတော့နေလို့ဆိုလို့ ဥပုပ်နေ့ဆိုတာပါဠိစကားဗမာလိုတော့အာယုံ၅ပါးခိတ်သုံးအောင်နေရတော့နေ့ဟုတ်ကလားအဲ့ဒီအာယုံမခိတ်သုံးလို့စိတ်ပူလာမဟုတ်ဘူးလားစိတ်ပူလို့စိတ်ကြနာမဟုတ်ဘူးလားစိတ်ကြတဲ့ပုဂ္ဂိုလ်တမထဘယ်လိုလုပ်ဖြစ်မတော့ဖြစ်အေးဒါကြောင့်မို့အဲ့ဒါကိလေသာဟိုရှိတဲ့ဟာလေးစိတ်မတိုးအောင်ထရတာတယ်ဟဲ့ဒါကတော့တာမန်ဟိုဟိဟိုအိမ်အောင်စီဝါလုပ်နေတဲ့ပုဂ္ဂိုလ်တွေ၄ကြိမ်တင်တယ်ဟဲ့ဟိ60ကျော်လို့ဘေးမဲ့ပေးတာကြီးတွေသဘိုးချွတ်တာကြီးတွေကြတော့ ၄ချိန်ပဲလား60ကျော်တော့ထမိုးချုပ်ပြီးထင်တယ်ဟင်အဲခေါ်ရုပ်ပုံကနေပြီးတော့ဘာတော့ဟိုခိုင်နွားလေးတွေဟင်မာနဲ့ထမိုးယုံသွားခေါ်ရုပ်ပုံကမော့ကြည့်သေးတယ်ဟင်ဟိုကပိုင်ရှင်ကခိုင်မကောင်းလို့ဘေးမဲ့ပေးထားတော့ဟုတ်တယ်လေဟဲ့ဟင်အဲတော့သူဒီဘေးမဲ့ကြီးတွေကဟိုဝန်ယုံကိုတွက်ကမနေနဲ့အနည်းဆုံးနှစ်ချိန်လားဥပုံနေနဲ့ဥပုံထွက်ဒီလိုဆိုစိတ်တရင်ဖြစ်မသွားဘူးလားဟင် အဲ90ကျော်ရခုပဲဆိုရင်တော့ပဲနဲ့တော့ဒီအနောက်ကုန်းဒီဟမ်းမှန်းပြီးပြီထင်တယ်ခြေတန်းတင်ထားတယ်ထင်တယ်90ကျော်ရင်လေအဲ့ဒါဆိုတော့တပတ်ကို3တဲ့ပေါင်တော့ဟုတ်ကလားဗျအဖေရောဥပုပ်ရောအထွေရောဟင်ဟုတ်ကလားကိုယ်အတွက်ရိတ်ခါများများယူသွားမှာကိုပါလာကိုပိုင်စိတ်များများရှိပြီးတော့သူ့သူများစိတ်နင်းနိုင်တယ်များမရအောင်လှုပ်သွားမှာကိုပိုင်ဘဝရောက်မှာမဟုတ်ဘူးလားကိုပိုင်ဘဝရောက်အောင်လို့ကိုပိုင်ဘဝသွားဒါနမှုတိလာမှု ပြုလို့ရောက်တဲ့လူဘဝငါဘဝကိုယ်ပိုင်ဘဝခင်ဗျအဘယ်လေးဘဝကိုယ်ပိုင်ဘဝဟုတ်လားဟုတ်ကလားနွားပြီးကိုယ်ပိုင်ဘဝရှိလားတခင်ခိုင်းတာလုပ်နေရတာခင်ဗျကိုပြီးကိုယ်ပိုင်ဘာရှိတော့ဟုတ်ကလားဗျအဲဝတ်တိချက်တွေကကိုပြီးကိုယ်ပိုင်ဘာရှိတော့တခင်ဆွဲတောက်တဲ့အချိန်ခါရတာမဟုတ်လားအဲ့ဒါကိုယ်ပိုင်ဘဝမဟုတ်ဘူးဆွဲတာပုတ်တာဟုတ်ကလားသူလည်းရောက်ခဲ့ပေါင်းများပြီဟုတ်ကလားကိုယ်ပြန်ခြင်းပြီလားမပြန်ခြင်းဘူးဒါပြောတာပါဗျာ ဟင်ဟင်မပြန်ခြင်းဘူးတာပြောတာပါဗျာဟင်အဲ့တော့ဆက်လက်သတင်းဆောက်ရတယ်ဟုတ်ကလားဗျာအဲ့တော့ဒီခုနပြောတဲ့ကိလေသာတွေသူများစိတ်ကြောင့်ဖြစ်တဲ့ကိလေသာတွေအားနဲ့အောင်တယ်ကြွားရတာပါပါရတာနဲ့မဲရတာပဲအောင်လုပ်ရမှာတယ်ညာဟုတ်ကလားဗျာဟင်အဲ့တော့ဒီကနေ့အတွက်အထူးလုပ်ရမှာတယ်အဲ့တော့ဝိကာလကအထူးချိန်တင်တယ်ဟုတ်ကလားအဲ့တော့တို့ဟိုတည့်ရဲ့ ဥပုပ်ဆောင်တယ်မနဲ့အာယုံကိုဥပုပ်ထွက်ခြင်းအိယာကနိုးကတဲ့ကဆုံးမချက်နီးဟိုဘုရားရှင်မှာတိလာကိုယူထားလိုက်ညများမယူတတ်ရင်ဘုရားရှင်ခြေစုံရပြီးဘုရားပါတော်သို့မဟုတ်သမီးတော်ခုချိန်ကပါ၍မျက်ပြင်ကဒီချိန်ထိဟုတ်ကလားဒီသရဏဂုံသုံးပါးနဲ့7ပါးသောတိလာခလုံးဆောက်တည်ပါ၏ရာတတိယဟင်မရနိုင်ဘူးလားအာဘာတိတိနဲ့သိုးမနေနဲ့သမင်းအိုးရတဲ့တရားဟုတ်မှာဟုတ်ကလားဗျာ ဒီအဲတော့ကရှိနေဦးမှာဘူးဗျဒီအညာတပြားအဲ့ဒါကြတော့ဟိုတို့ဟာတဲ့နဲ့ဒီချင်းချောင်းရှိတဲ့ချောင်းရှိတဲ့ဒီလာလို့ဆိုရမယ်ချင်းချောင်းရှိတဲ့ဒီချင်းချောင်းရှိတဲ့ဟိုတတဝါမှာဟိုချီတချောင်းရိုက်ချိုးလိုက်လေဘယ်နဲ့တော့သွားနိုင်သေးလားအေးချစ်ပါလုံးလုံးယူထားတာတပုတ်ကျိုးအကုန်ကျိုးသည်အခုဒီအခုချင်းယူထားတာကြတော့ကင်းချင်များပြီလားကင်းချင်များချီတချောင်းကျိုးဘယ်နဲ့တော့ အေးအဲ့တိုင်းတစ်ခုကြိုးရင်တန်လဲခုခုကြံသေးပြီဒါကစိတ်ယူတာကအဲ့ဒီအကျိုးဟိုပေါင်းယူတာကတစ်ခုကြိုးအကုန်ကြိုးသည်အဲ့ဒါပဲကွာတို့တော့ယူထားလိုက်ဒီကြမှာတန်ခါရှိကြောင်းကြမှာဟိုစိတ်ယူဒီအဲ့လိုဆိုရင်နှစ်ပြန်9နာရီမထွက်နိုင်ဘူးလားဒီလိုဆိုတို့ဒီကနေ့9နာရီက7နာရီတွင်ကချက်မှုပြုံမှုကြောင့်သွားမယ်ကိစ္စဆိုတာတာမန်ချင်းချင်းနေကိုယ်ဟာတွေတိုက်နိုင်ပါမလားတိုက်နိုင်ပါဗျာဟုတ် တတ်နိုင်ဘူးဗျဟုတ်ကလားဗျဟင်ဒီချိန်လေးမှာဟိုစိတ်နဲ့ပြောရင်ခံစိတ်ထင်တယ်ကိုယ်စိတ်ကလေးလောဘမကန်းကိုယ်စိတ်ကလေးဒေါသမကန်းဒီလိုလေးခံစိတ်ကလေးနဲ့မှတ်ကလေးနဲ့ပဲနေရဟုတ်ကလားဒီလိုဆိုနေ့ခဏနာရီကမျက်ပြင်က9နာရီထိ18နာရီကထိုးစိတ်ထင်တယ်ကိုယ်စိတ်မှာအနုတ္တိယဖြစ်နေကိုကိတ်ကြံမနေရအောင်ဟုတ်ကလားကာမဝိကာလတယ်အထူးချိန်ကဒါထင်ဟဲ့အဲ့တော့အဲ့ဒီအထူးချိန်မှာညနေ ချက်ဖို့ပြုတ်ဖို့သွားဖို့လုပ်နေစိတ်ကမများနိုင်ဘူးလားအထူးချိန်မှာအလုပ်တွေအလုပ်ပူတွေဖြစ်နိုင်ဘူးလားအဲ့တော့ညသာမစားတာနံပါတ်1ကကိစ္စငဲအောင်လို့ဘာပါ့ဘူးနံပါတ်1ကတောင်းနေအောင်လို့နံပါတ်2ကကိစ္စငဲအောင်လို့တခါသားလည်းမသေးပါဘူးဗျာသမင်းသက်9ရက်ထိခံပါတယ်ဟင်နေ့တိုင်းဘာလို့သားအောင်ဆိုတော့32ခုသာသားအင်္ဂလိပ်တစ်ခုသာသားရော့လို့သာထပ်ထည့်နေတာသမင်းသာအော်တာတတိယတော့9ရက်ခံပါဗျာ ဟုတ်ကလားဟင်အစာတေးကားတရက်ဆိုရင်ဟောက်သွားတာတယ်လေအဲ့တော့32ခုထားတာပြည့်သေးလားမပြည့်လို့ထပ်ဖြည့်တာပဲရှိတယ်ဟင်အမင်းအာနေတင်ကတော့ခုနှစ်ရက်ခံမရဟုတ်ကလားဗျာဟင်အဲ့တော့တို့ကိစ္စနဲ့အောင်တယ်နော်အဲ့တော့တခါပါလည်းပြီးတာပဲဒီမှာစစ်ကိုတွန်းတက်ရမှာတယ်အဲ့တော့တို့ရှေ့တန်းရောက်နေတဲ့ပုဂ္ဂိုလ်တယောက်ကသမင်းစားကြရင်တို့ပြီးသားရှိတာဟင်ဟင်အဲတခါတော့စစ်ကအရေးကြီးနေပြီဆိုရင်လေအဲခံကောတိုင်ကြီးဖင်ချိတ်ပြီးတက်ရတာမဟုတ်လား ဟုတ်ကလားဗျာခုတို့ဒီမှာလည်းဒီတိုင်းမညနေမသားနဲ့မသားလည်းမသိဘူးဟုတ်ကလားအဲ့တော့ကိစ္စနဲ့အောင်လို့ထင်တယ်ဒီတိခါဘုထမ်းလာတာလေပြီးတော့တို့တော်လေးကြတော့ပြောမှာပေါ့ဗျာဘာလို့ဓမ္မအပမဒေနာတံပါတိထောင်အဲ့တော့ဘာပြောတော့ဘာပြောလို့ဘာပြောတာဟင်ဒီတရဏဂုံသုံးပါးနဲ့သိခါပုတ်တီကိုမမေ့တဲ့တတိနဲ့ဒီ24နိုင်လုံးနေလို့ပြောတာဟုတ်လားအဲ့တော့အာမဘာနေဆိုဗန္ဒေရှင်ဘုရားအာမဩရှင်ဘုရားပြောတဲ့အတိုင်း ဂတိတော်တို့မမေ့ဘဲနဲ့နေပါမယ်ဂတိခန္ဓာထင်တယ်ဟင်ဟင်အဲ့တော့ညနေသာစားလိုက်ကြသို့စားတော့ဒီအစာရဲ့ဩဃာတတိအတိကောမဝင်နိုင်ဘူးလားအဲ့ဒီအတိကတော့ဒါချင်းမတည့်တာတွေထည့်တာတော့မတိုက်ဘူးမခတ်ဘူးလားအဲ့တော့ခန္ဓာကိုယ်ကြီးစီစီမဖြစ်နိုင်ဘူးလားပြီးတော့ဒီအစာတိဝင်လာတဲ့အတွက်တဏီကိုရှိနေတဲ့အပူနဲ့အပုတ်ကဟောဟိုအစာဧကာနေခသယိုဖောက် ဒီကနေနောက်ကျောကနေတက်ပြီးအုတ်ဆက်ကျောမထိုးဘူးလားအဲ့ခါကျခေါင်းမကိုက်ဘူးလားအဲ့ဒီခါကျဘာလုပ်တော့ဟင်အပမာဒတတိအမဘန္တိကိုအမဘန္တိခံထားတာဗျာဒီမမေ့အောင်နေပါမယ်ဆိုအဲ့တော့အိပ်ပြောတော့မေ့လားမမေ့ဘူးလားဒါပြနေတော့ဘုန်းကြီးလိန်လာလားမလိန်ဘူးလားဟင်ဘုန်းကြီးတက်လိန်လာနဲ့တူပါဗျာဟင်အဲ့တော့ညပါမပါတာအဲ့အိတ်လဲအောင်လို့ဟုတ်ကလားဥပုဒ်တဲ့ဟာအိတ်ချင် မခံနိုင်မှသာအိတ်ပါအိတ်ချင်ရလို့မထားနဲ့တော်ရောအဲအိတ်ချင်မှုလေးတော့တို့တရားသမားကတော့မှားရတာပဲသူလည်းဘာရှိတာမှလို့အပူကိုအခိုးဝင်လေးမဟုတ်လားအဲ့တော့တိမ်ကြီးဘလောက်ထူထူလေအားကောင်းရင်မပြနိုင်ဘူးလားအဲ့တော့ဒီအပူကိုပုဂ္ဂိုလ်လေးရဲ့တတိအားကောင်းရင်မပြနိုင်ဘူးလားအေးဒီလိုနဲ့ကုစားရတယ်ဘာလို့ဆိုခုနှစ်ရက်တင်နဲ့ကျွေးထားရမှာဟုတ်လားဟင်ခုနှစ်ရက်တင်နဲ့ကျွေးထားရမှာမဟုတ်ဘူးလားဟုတ်ကလားဗျာဒီအဲ့တော့သူတို့၁၇နာရီလုံးလုံးပြင်းပြထန်ထန်လုံးမှာ ကိုဘက်ကအချိန်ကိုဘက်မပါမှာပေါ့ဟင်အဲ့တော့နံပါတ်3ကညသာဘာလို့မစားရလဲဆိုဟင်အဲ့မဲအောင်လို့ဒါတယ်ဟဲ့အဲ့မဲအောင်လို့ကိုပြောကြည့်မအောင်ရမအဲ့အောင်လို့ပြောလိုက်ရင်ဘူကောင်းဟင်ဒီလိုတို့လောက်တာတွေလိုသေးခင်တယ်အဲ့တော့ညသာစားသလားမစားဘူးလားဟင်မအိပ်ဘူးလားအိပ်သလားအဲ့တော့ငါထားပဲဖတ်တယ်မှာပေါ့ဟင်ဒီဝေချက်ကဲဒီဝေချက်ကကြိုက်သေးလားအဲ့တော့ငါထားပဲဖတ်တယ်မှာဒီဖိုးလေး ပုဂ္ဂလာဗျာအဲ့တော့ဝိကာလဟောတနာကတာဝန်၃ခုယူပါတယ်နာမတိကသူအပြမပါရီကြားပန်တင်တယ်ဟိမှန်ပါပါဗျာဟင်မှန်ပါပါတနာအထကြွလာမှာတို့လို့လေထကြွလာရင်မညှိုးနိုင်ဘူးလားမကျိုးနိုင်ဘူးလားဒီကနေ့အပြမပါရီနာမ၃ကြောင်းထားတဲ့အတွက်ဒီသိက္ခာပုသုံးပုထပ်ပြီးတော့အပူယူရတာဟုတ်ကလားဗျာဟောတော့အပြမကနေဓမ္မတိကသို့မဟုတ်တာမန်လူသားကနေအဖင်းချင်းလူသားဖြစ်ဖို့ရအတွက်မွန်းမှန်တယ်ဟိမွန်းကျင်တယ်ဟိဒါမွန်းတင်ပြီလားဟိ အရေးကြီးဆုံး၅ပါးထင်တယ်တဘောပေါက်ပြီအဲ့တော့တဏှာမကြီးအောင်ဟုတ်ကလားကိစ္စမနေအောင်ဟုတ်ကလားအဲ့အိမ်မအိမ်မီအောင်အဲ့လိုပြောဖို့ကောင်းအဲ့အိမ်လေးအောင်ဆိုရင်လည်းဘာလုပ်နေပြီဟုတ်ကလားဗျာဒီကာလကဒီတာဝန်၃ချက်ယူတယ်ဟုတ်ကလားဟင်အဲ့တော့ဝိကာလဘောဓနာသိက္ခာပုဂ္ဂံဒါဒီဒါဒီယူရတယ်လို့ကိုယ်ကိုယ်တိုင်သိရင်တို့ယူခဲ့တဲ့ဝိကာလအရင်ယူခဲ့တဲ့ဝိကာလပဲလေတော့ကိစ္စပြီးပါ ဝေခါလာဟောဒနာအမဘာဒီခံထားပြီးပြီးအကောင့်ထဲပေါ်ပြီးတာပေါ်ဒီဘူးလားဟင်ဟောပြဟောပြဟောပြဟောပြဟောပြမိတို့ရအောင်ဖိုးတွေခေါင်းလိုက်ကြာသွားပြီးရောဖိုးတွေဟင်ဘာတော့ဟာလားဟင်စေတဟန်စိတ်တည်လားဟင်နောက်ကုန်တဟန်စိတ်တည်ပြောပြဟင်ဝိကလာဘောဓရာတိတ်ခါပုဂ္ဂိုလ်အပြည့်အစုံအာတို့အကောင့်ထဲပေါ်ပြီးကြလား ဟုတ်ကလားဗျဒီလိုဆိုတို့ယူတဲ့သီလတို့ဆောက်တည်တဲ့သီလပိုးနေပလားလိုသေးလားဒီလိုမှလိုတာလိုမှသိဖြစ်လို့ရပါတယ်ဒီလိုလေးဘာနာတိပါတာအမဘန်တင်နေရတယ်ထင်းနေရင်ဟုတ်ကလားဒီအမခံချက်မရှိဘူးဟင်ဒီတော်ဆို နေသာဂီတာဝါရိတာဝိတုကာဓာတနာမာလာခန္ဓာဝိလိပနာဓာရဏမန္တနာဝိဘုဒနာဌာနာဝိရမဏိဒိဋ္ဌာပရံသမာတိယာမိဒါကတော့တို့ကာခြင်းပြီးခြင်းပြီးဆူခြင်းဒါက ကိုကိုယ်တိုင်ထင်တယ်နော်ဒါပြည်ကျူခြင်းနားထောင်ခြင်းဒါရသူများကိုတွားပြီးတော့အားပေးတာထင်တယ်ဟုတ်ကလားပြီးတော့ဟိုဘက်ကပန်းပန်းခြင်းနန္ဒာလင်းခြင်းဟိုဒါရဏနန္တာပြောင်းလို့ခြင်းထူးထူးပြားပြားဆိုတာရင်မွေးတွေဆွတ်တာလိမ့်တာပြောတာဟုတ်ကလားဟင်မန္တနဟိုကောင်းသားလားဟိုချင်းသားဟင်ဟိုတောက်တောက်ပြောင်ပြောင်နေလေဟုတ်ကလားဒါဒီဒီကနေ့တော့မလောက်ရဘူးတဲ့ဟုတ်ကလား ကိုကိုယ်တိုင်လည်းတခြင်းမဆိုနဲ့သူများဆိုတာလည်းနားမထောင်နဲ့ဒီလိုပြောတာကိုကိုယ်တိုင်လည်းမတိမမဟုတ်နဲ့သူများတိမှုတာလည်းနားမထောင်နဲ့ဒီလိုပြောတာတင်တယ်ဟုတ်ကလားဟင်ဒါဖြစ်လို့ဒုံဆိုတော့ဟိုနောက်ဆုံးလေးပါလာတယ်ဝိဘူဒနာဌာနာဆိုပါလာဟိတတ်မဲ့ခြင်းတဏှာရဲ့အကြောင်းဖြစ်လို့တဲ့ဟင်ဒီလိုတို့ဟိုကာရာတွေဒီဆိုတာတိမုတ်တာတွေဒါတွေကိုကြီးကျွနားထောင်မဲ့ဆို အဲ့ဒီဆိုတာပြီးတာမှလည်းများဖေတော့မောင်တော့နဲ့တဏှာနူးသေးတွေမဟုတ်ဘူးလားဒီလိုဆိုတော့တဏှာစိတ်တွေမထကြွနိုင်ဘူးလားနံပါတ်3ပဲလို့နေမတော့ဟဲ့နံပါတ်3အပြမကြီးကျိုးနိုင်ဘူးလားကျိုးနိုင်ဘူးလားချောက်နိုင်ဘူးလားအေးဒါကြောင့်သူလည်းကြားခံမယ်ထင်တယ်နံပါတ်3ကြားခံထင်တယ်ဟုတ်ကလားဗျာပြီးတော့ဟိုကောင်းစားလာပန်းနေပန်းနေနံပါတ်တွေလိမ့်နေတ ကိုကိုယ်တိုင်ကဒါတွေနှစ်သက်လို့လောက်တာမဟုတ်ဘူးလားကိုကိုယ်တိုင်ရောသူ့ကိုကိုကိုပြန်ပြီးမှန်နေကြည့်တဏှာမဖြစ်နိုင်ဘူးလားပြီးတော့မိမိပြည်သာကြီးဆောက်သိထားတယ်သူများတွေကကိုကြည့်ပြီး ပြစ်မှားလို့ရှိရင်သူတစ်ပါးကကိုကိုကြောင့်ဟိုအကုသို့မဖြစ်နိုင်ဘူးလားဒါမို့တို့ဒီကနေ့အတွက်ကိုကိုကောင်းစားလာတာပါဟုတ်သဘောပေါက်ပြီဟိတောင်းတော်ကူလည်းတဏှာထားကြမယ်အများလည်းတဏှာထားကြမှာတို့လို့ ဟုတ်ကလားဗျာမှန်ပါဗျာဟင်အဲ့ဒါဒီသိက္ခာပုဒ်ကလည်းနံပါတ်3သိက္ခာပုဒ်ကြားခံတယ်နော်မှန်ပါဗျာဟင်ဟောဒီဒါပါမလားဟင်အဲဒီသိက္ခာပုဒ်ကအပြည့်စုံကောင်းတယ်ပေါ်ပြီပလားဘယ်တော့ပေါ်မှာတော့ဟင်တော်သေးလို့ ਨੇ တူပါတယ်ဟင်ဟင်မှတ်ထားကြဟုတ်ကလားဗျာဟင်တီလာယူရင်တီလာနဲ့တူအောင်ယူရင်တခါသာတီလာယူလိုက်ပါတသက်မဟုတ်ပါနိဗ္ဗာန်သိသွားပါ သူတိလာနေတာသူဓမ္မသိဟုတ်ကလားအေးအဟုတ်ရတာယူပါတယုတ်ပြတာမဖြစ်ပါသေးနဲ့ဟုတ်ကလားဟဲ့ဟင်ကဲစိတ်ပိခါဘုသွားဆိုဩသာတယနာမဟာတယနာဝိရာမဏိပိခါဗြဟ္မသမာတိယာမိဒါကမြင့်တဲ့နေရာမြတ်တဲ့နေရာမနေပါဘူးလို့ကတိကံတာနော်ဟုတ် မြင့်တဲ့နေရာနေတော့မာနမတက်နိုင်ဘူးကြည့်နင်တို့ငါနဲ့တူတူလားဆိုလာမှာပေါ့ဟုတ်ကလားဟင်ညတဲ့နေရာသွားခုခေတ်တော့ဆိုပါရီမို့ရတယ်တဲ့နဲ့ရှေ့ခေတ်ကတော့ဟိုမိုင်းလုံးခေါ်တော်ကြီးတွေလေတထွာလောက်သူမွေခေါ်တော်ကြီးတွေအဲ့လိုနုညံ့တဲ့အရာဟုတ်ထုတ်ဒီကိုဖိမဲအိတ်မဲထိုင်မဲဆိုရင်ဤကနေညိတ်နေဆိုရင်တဏ္ဍာထားသွားမယ်နော်ဒီလိုဆိုနံပါတ်3သိခါဖို့ဘယ်လိုနေမလဲ သူလည်းကြားတာမဲထင်တယ်တောင်မြတ်တော်ဆိုတာအဲ့ဒီနုညံ့တဲ့တရားဝတ္ထုတွေပြောတယ်ဟုတ်ကလားခေါင်းအောင်တောင်တို့ယဟန်ဒီတောင်နဲ့မပူရဘူးတဲ့ကြောပါတော့အုံမိရင်အရသာခံမိတယ်ပဲဒီသိခါဟုတ်ယဟန်မှလည်းရှိပြီဟင်ဟုတ်ကလားဗျာကျိုးအဖွားတွေအဖိုးတွေဒီလာနာခေါ်တာပေါ့သလာထုပ္ပလာလည်းဒီလာနာထင်တယ်ဟင်အဲအကျော်တွေတို့ဘာတွေအယိုးအသားမရှိတော့လို့အယိုးဖြစ်လို့ ဟိုစူပါမှုရနဲ့နေခြင်းရင်အဝတ်ထဲတဲ့ဟာနဲ့သိရွက်ထဲတဲ့အုံသံပတ်ထဲတဲ့ဟာကဟိုမှုရဖြစ်နေသုံးကောင်းသူတို့ကဟိုမှုလို့ဤကနေညင်နေဖြစ်ပါလားအေးအဲ့ဒါတော့တော့ရဟန်းနေသုံးကောင်းသိရွက်ထဲတာအသာသွတ်ထားတဲ့မှုရမရှိဘူးလားအုံသံပတ်ဟိသူကတော့ဟိုကြမ်းပြင်နဲ့ဟိုအသားမရှိတဲ့အယိုးနဲ့သွားပြီးတော့ထိနေမှာတိတ်နေမှာဆိုလို့ဟုတ်ကလားပြီးတော့မြင့်နေနေရသူယဟန်များပါမန်ဆိုရင် ကဒင်းမီချစ်လက်မပဲခြေထောက်ရှိရတယ်။ဒီနေရာချစ်ထောက်လို့ဝင်းကြီးတော်ကတမတ်တယ်လေ။ဒီနေရာတစ်ထောက်တလက်မမဟုတ်ဘူးလား။တော်ရဲ့အောက်ချစ်လက်မပဲရှိရ။ဘာဖြစ်လို့တော့အောက်ကဖုံတို့မုံတို့တို့ဥတို့ကြောင့်ဖြစ်တဲ့အပူတို့အဲ့ဒီအငွေခံနိုင်အောင်လို့ဒါတွေတော့တော်ပြီ။ပြီးတယ်မြင်ရဘူး။ဟုတ်ကလား။ဒါတို့ဥပုပ်တယ်တွေရော။တူတူပဲဥစ္စာတယ်နာမြင်မောသွားလေ။ဖရာတရားတော်ကိုကိုယ်သာဟောတာကြတော့ပလင်တော်ကြီးအတောင်တရားမြင်ရင်မြင်မသိဘူး ကိုမဟုတ်ပဲဘုရားကိုသားကိုဟုတ်ကလားဗျာကိုကိုတိုင်နာတော့ဖြင့်နေရင်အဲ့ဒီတထွာတဲ့ဘိုးရဘူးဗျမှတ်ထားကြဗျဒါယဟန်လိုပဲဒီနေရာယဟန်နဲ့လူနဲ့သိခါကိုသင်တူတယ်နော်ဟင်မြင်တော့နေရာအေးအဲ့တော့မြင့်တဲ့နေရာနေတော့မာနမဝင်နိုင်ဘူးလားညတ်တဲ့နေရာနေတော့တဏှာမဝင်နိုင်ဘူးလားအဲ့တော့ဒီသိခါဘုကတဏှာနဲ့မာနကိုချိုးနိုင်တယ်သိခါဘုဟုတ်ကလားဗျာဟင်သဘောပေါက်ပလားဗျာအေးအဲ့ဒီတွေ့အဲ့တော့တို့ဒီကနေ့ ဘယင်မဲဖြစ်တဲ့ဥပုသ္ဆောင်ဝင်မဟေးဆိုရင်တလွန်တို့ပလင်တို့နေတော့ဟုတ်ကလားအဲနန်းကျမ်းပြင်ပေါ်မှာဟိုလဲတော့ပစိုးလေးခင်းပြီးအဲ့ဒီပေါ်ပဲရာသမန်ကိုချထားလိုက်တယ်ဟင်ဥပုသ္ဆောင်ဝင်တဲ့နေ့တလွန်တော်ပေါ်ဘယင်ဟာမတက်တော့ပလင်တော်ပေါ်မတက်တော့ဟုတ်ကလားဗျာဟင်ဘာဖြစ်လို့တော့ငါမင်းမဲ့ဆိုတဲ့ရာသမန်ဝင်မှာသို့လို့ဟုတ်ကလားဗျာဟင် အဲ့တော့တို့ဒီသိခါဘုတ်လည်းဟိုဒီလောက်ဒီတို့သဘောပေါက်တာနော်အဲ့တော့ဝိကာလကနေပြီးဒီသုံးဘုတ်ဟာအပြမရဲ့ကြားခံကအဓိကတယ်နော်ဟင်အဲ့ဘာလို့ရှိပါဖြစ်နေတော့ဆိုအပြမသိခါဘုတ်ကြောင့်ဖြစ်ပါဖြစ်နေပြီဟုတ်ကလားဗျာဓမ္မသီလယူမှာမို့ဟုတ်ကလားဗျာသဘောပေါက်ကြပြီယူတာပါမလားဟင်ဟိုယူတော့ယူပြီးပြီရပါမလားဟင်ရတော့မှာပါမျောပါလားပါတော့ကြဟင် အဲ့တော့ကိုကိုယ်တိုင်သဘောပေါက်မှဟိုတည့်ရဲ့ဆိုဆိုတော့ဒါတို့ဘာလို့မှာပေါ့တိလာကုသိုလ်အကျိုးခံစားရမှာပေါ့ဒီအဲ့တော့တို့ဒီကနေ့ဒီတရဏဂုံနဲ့ချစ်ပါဟုတ်ကလားလားဒါနာကောမရှိဘူးလားတော်လေးကြပါဓမ္မသဝနာတရားနာတော့ဘာဝနာကောမရှိဘူးလားအဲအဲ့ဒါတို့လှုပ်ထာလားစေရနာကလှုပ်ထာလားဟင်အဲ့ဒီစေရနာလေးဒီဒီဘဝသို့မဟုတ်နောင်ဘဝ ဒီသာသနာတို့နောင်သာသနာဟုတ်ကလားဘုရားတသူကိုဖူးတွေ့ရ၍နာကြရ၍အင်းဘုရားတရားတော်နာကြတော့ချိန်မှာဒီစေတနာလေးကမက်ဖို့ရဲ့ထောက်ပါဖြစ်ပါစေဒါပြောတာထင်တယ်တို့နေတိုင်းပြီးတဲ့သူဒါပဲမဟုတ်လားဟင်အဲ့တော့ဘယ် body နဲ့ဝင်ဝင်ဒီစေတနာလေးဒီမက်ဖို့ကိုသွားကြည့်လို့ပြုမှာ body ငါမျိုးတစ်မျိုးမျိုးကြက်ရဝင်လို့ရမှာမဟုတ်ဘူးလားအဲ့ဒီသူ့ကိုပဲတောင်းကဲလိုက်ဆိုဆို ဧကမေပုံညာမေခာဖလာညာနာတာပြည့်စရောဟောတုမေခရာတတိတော်ခရာတတိတော်မာဤဧကံပုံညာယခုပေါတိယတော်ပရဏကောသုံးပါးနှင့်စေပါတော်သီလကုသိုလ်သည်ယနေ့လူတိုင်းရသောဒါနကုသိုလ်သည် သည်ယနေ့ပွားများရသောဘာဝနာကုသိုလ်သည်မက္ခဖလားညာနာတာနဲ့ညာပူညာအားဖြစ်စေရောကျေးဇူးပြုတတ်သောအကြောင်းအထောက်ပံ့သည်ဟောတုဖြစ်ပါစေတာအာပမဒေနမမေ့မလျော့မပေါ့မဖာတော့တတိတရားဖြင့် တံပါရိဓာသီလဓမ္မရိပညာသုံးသိက္ခာကိုလုံညုံစွာဆောင်ထိန်ဆောက်တည်နိုင်ကြပါစေဒီနေ့လေးရမြောင်တော့ဟုတ်ကလားအဲ့တော့လူတဲ့ဘက်ကလည်းစေရနာအဆင်းဆင်းမြင်ခဲ့တယ်လို့တို့ဘက်ကဒေသနာဆင်းတာဟောတရရဲ့တရရဲ့ဘက် ဟင်မြင်လာသလားဟင်ဟုတ်ကလားဘာဖြစ်လို့တော့ဆိုလူဖြစ်ချင်လို့ထင်တယ်ဟင်လူဖြစ်ချင်လို့လူဖြစ်အောင်လို့အသိဉာဏ်ပေးတာဟင်အဲလေဒီဆရာတော်ဘုရားကြီးကသူခေတ်ကသူ့ဝေနေရတယ်အားရပုံမပေါ်စားတစ်ခုထဲမှာရေးသွားတယ်လူကံမွေး၍လူသွေးမပါဘူးဟုတ်ဟင် အဲလူကမွေးတိုင်းလူသွေးပါရလားဟဲ့ပါပါဗျာဟင်ဟင်ဒုက္ခကောဒုက္ခကောပါသေးဘူးလားလူကမွေး၍လူသွေးမပါဘူးလို့ခစ်ခစ်ခွာကသူ့ဝိညာဉ်ကိုဆုံးမသွားတယ်ဗျဟုတ်ကလားလူဆိုတာတို့တနည်းအားလည်းပြောပြီးပြီလေအဲဟိုကြံစီတဲ့ပြောဆိုတဲ့ပြုလုပ်တဲ့အရာဝတ္ထုတိုင်းကိုအကျိုးရှိပြီးမဲ့သွားအပြည့်ရှိပြီးမဲ့သွားဒီလေးချက်လုံတိုင်းလုံတိုင်းပြီးမှလူ အဲ့တော့တတိမပိုင်ရင်သိမလားတို့မိမေကြီးနဲ့လောက်တော့သိပါသိဘူးဗျဟုတ်ကလားအဲ့တော့တို့ဘာတော့ကောင်းတဲ့ထင်လိုက်လောက်တာထင်မကောင်းမှုထင်လိုက်လောက်တာထင်ဒါပဲထင်ဟင်ကိုကိုယ်တိုင်ကောင်းဆိုသိလားသိနိုင်ဘူးဘာဖြစ်လို့တော့မိမေကြီးနဲ့ခံစားအဲ့တော့တို့တိရစ္ဆာန်လောကဟောတို့လိုအမှန်နဲ့ခံစားတာလားမိမေကြီးလားဟင်အဲ့တော့တို့ကဟော အမှန်နဲ့လားမိမိကြီးလားအဲကောလူကမွေးတောင်ဟင်ရောမှာဗျာပလဲကဟာဒီလူကမွေးပေမဲ့လူသွေးမပါဘူးတဲ့ဟင်တို့ကလည်းဟိုရောက်တာရရရောက်ပါပြီနဲ့ရောက်တဲ့နေရာပြောပါဗျာဟင်ဆံစွာတော့သူ့ရဲ့ခုနကလောဘလျောက်ဒေါသလျောက်မောဟလျောက်ဖြစ်သွားတာတင်တယ်အဲ့တော့သူကအလေးချပေါက်ပင်နဲ့မတူတို့လူဘဝကတော့ကုသိုလ်ကံအလွန်ကောင်းလာမှလူဘဝရောက်မယ် ဒီလိုလိုသေးသေးချာချာစိုက်တဲ့ဂျုံကင်းပဲကင်းကမတူလိုက်အဲ့တော့တို့ဒီနာရာခွက်မှာအလေးချပေါက်နဲ့ဂျုံကင်းပဲကင်းဘယ်ဟာကပုတ်ခက်တော့ဟုတ်ကလားအလေးချပေါက်ကမိုးကြတာနဲ့ထုံလာသေးလားဟုတ်ကလားဟင်အဲ့တော့တို့ကောင်းသိမ့်တဲ့ဆိုသိကလည်းအလေးချပေါက်နဲ့ဂျုံကင်းလောက်กว่าတယ်ဟင်ဟုတ်ကလားကြိုက်ကြိုက်သလိုမကြိုက်မကြိုက်သလိုမသိမသိသလိုတရိษံလောကသုံးဇယိုက်ဆိုးသုံးခုပါတော့ဗျာဘာမှမလုပ်ပါနဲ့တတိလေးတုတ်ပြီးမျောတာလိုက်လိုက်ပါမှာ ဖြစ်ပဖြစ်ပဟုတ်လားဟင်ဟုတ်ကလားလောဘမပါကိုယ်ပိုင်စိတ်နဲ့ဒေါသမပါကိုယ်ပိုင်စိတ်နဲ့မောဟမပါကိုယ်ပိုင်စိတ်နဲ့ဇေယိုက်ကောင်းတဲ့အာယုံခံစားဖို့ကြတော့တတိမပါပဲရမလားဟင်ဟုတ်ကလားဟိဟာတတိပါမရမှာပေါ့ဟုတ်ကလားဗျာအဲ့တော့တို့ထုံယုံနဲ့ပြီးသလားဗျာထုံဝတ်တခါထဲထိုးယုံနဲ့ပြီးသလားဗျာဘယ်လောက်ထိလောက်ရတော့တခါတည်းကိုမြေကိုညံ့နေမှုတ်နေအောင်ထင်တယ် လေများဖြစ်ခဲ့ရင်တမန်းစီတက်အောင်လုပ်ရတယ်။အောက်ကမြေစီတက်အောင်ထင်လား။ဟုတ်ကလားဗျာ။ဒီလောက်ထိကြိုးစားရတယ်ထင်တယ်။အဲ့တော့ညက်တာတောင်ပဲ့နဲ့တော့ပြိုးမကောင်းရင်ဟင်ပြိုးဘိုးကကြီးဟဲ့တို့ဘာတော့စိုက်ရင်ဟင်ဖြစ်တော့အပီးပဲနဲ့တော့ဟုတ်ကလားဗျာအေးစေတနာကလည်းအဲ့လောက်ကြီးကြီးမှဟုတ်ကလားဓမ္မရနိုင်တယ် အဲ့တော့တို့ပြောခဲ့တာပထမနေရာတော့ိုတို့ဒိဋ္ဌံဘဝဆိုတာအလေးကြပေါ့တစ်ပင်နဲ့တူလိုက်ဒီကနေပြီးဟိုအယုတ်ထုလို့ရတဲ့ဟိုတို့ခေခေကတော့ယမနီသားတို့ဘာတို့ထုတာမဟုတ်လားဟင်အဲထုတဲ့တစ်ပင်မျိုးဟာလူဘဝရောက်တယ်ဆိုတာနဲ့အယုတ်ထုနိုင်တဲ့တစ်ပင်တော့ဖြစ်သွားပြီထင်ဟုတ်ကလားလူဘဝဆိုတာနဲ့ဟုတ်တော့လူဘဝရောက်ရင်ပြုပြင်ပြုပြင်ဘယ်လိုရတယ်ဘဝမဟုတ်လားဟုတ်ကလားဟင် တို့နတ်ပုံကြတော့တို့တဲ့ညာကောင်းသူဟာသွေးပြီးကြီးကလေးရဲ့ဒေါသမရှိတဲ့တွေ့တဲ့ဟိုခါထာတပုတ်လောက်နာရုံနဲ့သောတာပန်ဖြစ်နေလေတရားတော်တရားပါသွားပါစေတဲ့ဟုတ်ကလားဗျဟင်ပါသွားမှအရင်ဒီပါသွားမှထင်ဒီကပါမသွားရင်ရနိုင်ပါမလားအဲ့တော့နတ်ပြည်မှာတို့တဲ့ညာကောင်းတယ်ကျင့်နိုင်တဲ့ရုပ်မရှိဘူးဟင်တို့ဒိဋ္ဌံပြည်ကြတော့ခင်ကြီးတို့တဲ့အာမကောင်းဘူးလား ဟင်ကျင့်နိုင်တဲ့ရုပ်တို့တဲ့ပါတယ်သိနိုင်တဲ့အသိရှိသလားတို့လူကြည့်ကြတော့ကျင့်နိုင်တဲ့ရုပ်လည်းရှိသိနိုင်တဲ့ညာတော့ရှိပါဗျာဘလောက်ကောင်းတဲ့တန်ဖိုးရှိတော့လူဘဝဟုတ်ကလားဟိပြီးတော့တို့နတ်ပြည်ကြတော့ဟိုဟာပေါ့ဗျာတထေးအိမ်လေးလိုနေမှာပေါ့ဘာလို့ဖို့လို့သေးတော့ဟိဟင်အတိတ်ကံကုသိုလ်သွားခံစားတာထင်တယ်အဲ့တော့သူ့မှာဒုက္ခတွေ့လားသူ့မှာဒုက္ခမတွေ့ဘူးဟင်ဒုက္ခကြီးတယ်ဆိုတော့သူကလုတ်ဖြစ်သလား ဘုငရေဘုံတို့တရိသံဘုံတို့ဘယ်ဘုံတို့ကြတော့ဒုက္ခရှိသလားသူ့ကြတော့လေသူများညှင်းတာခံနေရတဲ့အတွက်ဒုက္ခတွေကြီးတဲ့ဟင်နတ်ပြည်ကြတော့ဒုက္ခတွေကြီးတဲ့တို့လူပြည်ကတော့တမနွေးပိုင်းနေထင်ဒုက္ခလေးလည်းပါတယ်ဒုက္ခလေးကောဒုက္ခလေးလည်းပါတယ်အဲ့တော့ဒုက္ခကြည့်ကျင်သလားဒုက္ခကြည့်ကျင်သလားရှင်ကြည့်စရာတို့မှရှိတယ်ဟုတ်ကလားရှင်ကြည့်စရာလည်းတို့မှနှစ်ခုရှိတယ်ဗျဟင်အပေလေးပုံမှာရှင်ကြည့်စရာရှိသလားနတ်ပုံမှာကော ဟောတို့စီမှာနှစ်ပုံရှိအဲ့ဒါချင်းကြည့်လို့ရတယ်ချမ်းသာတာလည်းတို့ရှိတယ်လေဆင်းရဲတာလည်းတို့ရှိတာမဟုတ်ဘူးလားဗျပောက်ကလားဗျအဲ့တော့လူဘဝပြီဟင်အခွင့်အရေးအကောင်းဆုံးလို့မနုဿတဒုံလပါတဲ့ထဲတာတယ်ဟဲ့ပောက်ကလားဗျအဲ့တော့လူပြည်ရောက်တာနဲ့တစ်ပင်များဆိုဟင်အယုတ်ထုကိုတစ်ပင်လေးများဖြတ်ဖြတ်ထားတာပုံစံထုမဲ့တုံးဖြစ်တော့ပုံတုံးလို့ခေါ်တယ်တယ်အဲ့တော့လူဘဝဆိုတဲ့ကပုံတုံးတော့ဖြစ်ပြီတယ်ဟင် အဲ့တော့တို့ပထမရက်ကဒါနနဲ့တရိษံခြင်းနဲ့လူခြင်းကိုသိချလိုက်ပြီ။ဒါရင်တရိษံခြင်းတွေအစ်စ်လာအောင်မလားဟဲ့။ဟုတ်တရိษံခြင်းကငါရပြီးရောသူများတော့ဝေသေးငှသေးလား။ကျေရောခြင်းရှိသလား။ဒါရင်တရိษံစရိုက်နဲ့လူစရိုက်ခွဲတာ။ဟုတ်ကလား။ဟင်ဟိုတို့ဒုတိယနေ့ကျတော့သီလတယ်နော်။သီလကြတော့တရိษံခြင်းနဲ့လူခြင်းသိချတာပဲ။ဒိဋ္ဌာန်ကကြိုက်ကြိုက်သလိုမကြိုက်မကြိုက်သလိုအစီဒါရှိသလား စောင့်ပြီးမှုရှိသလားဟောလူဖြစ်တော့စောင့်ပြီးရပြီထင်တိုက်တိုင်းလုပ်တင်မလားတရားဤမတရားဤဟုတ်ကလားဗျအဲကိုကြိုက်ပြီးတော့သူဘယ်လိုနေနေဆိုကျွေးမတင်နိုင်ဘူးလားဟင်ဥပမာမဲမွေထမင်းလို့ဖားတင်တယ်ဟဲ့အဲ့တော့မွေဖားကဟိုမွေမျိုးတော့ကျင်နာလားမကျင်နာရင်မွေထမင်းတစ်လုပ်ပြီးတဘွားသွားပြီးပြန်ပြီးဖားရလိမ့်မယ် ဟုတ်ကလားဟိတို့ကောဒိဋ္ဌာန်ကြီးနဲ့ကြိုက်ကြိုက်တယ်လို့တမဲခုနကနေကျူးလွန်မယ်ဆိုရင်ပင်လေတော့မွေထမင်းလုံးဖြစ်နိုင်မလားအဲ့တော့လူဖြစ်ရင်ယုံထမင်းလုံးဖြစ်ရမှာပေါ့ယုံထမင်းလုံးကပါတော့ဖြစ်မြဲတို့ကစွန်ရွက်တို့ထင်တယ်ကျွေးတင်လားဟုတ်ကလားအဲ့တော့လူဘဝရောက်ယုံထမင်းလို့ဖြစ်အောင်လုပ်ပါဗျအဲ့ဒါလည်းဒိဋ္ဌာန်မြင်နဲ့လွတ်ရင်ဖိချတာတယ်နဲ့ဖိချရဲဆိုတာဟိုဘက်ကဟိုဒိဋ္ဌာန် ညင်နေအကျင့်နေဒီဘက်ကိုဘာမလာအောင်ဒါပဲထင်တယ်တို့တော့အရင်လုံးကတုတ်ထားတာတို့ဝန်းထဲမှာမရှိဘူးလားဟုတ်ကလားအနုတရားဖြစ်နေလေရင်းထားနဲ့ကြိုက်ထားကြားထားနဲ့ကြိုက်ထားရှိဘူးလားရှိသေးတယ်အဟောင်းနေဟင်တွေးတာမှမများအဟောင်းရှိလို့တွေးဖြစ်တာမဟုတ်ဘူးလားအဟောင်းမရှိတွေးဖြစ်အောင်မလားတွေးတာမှမများအဟောင်းရှိလို့တွေးဖြစ်တာအဲတို့အားတွေကအတွေးလွတ်တယ်မဟုတ်ဘူးလားအဟောင်းမရှိဘူးမဟုတ်ဘူးလား အာလုတ်ကြရောမဲ့လို့တရေဗျာဟင်ဟင်ဟင်ဖောင်းလွင်မိဖို့ကြီးနဲ့တူတူနေမှာပါဖောင်းလွင်မိဖို့ထင်းကြောက်ကြီးထဲ့ထားအဲလေတိုက်တိုင်းသူဟင်ဟင်လောင်းနေတာပြာကြမှရတာမဟုတ်ဘူးလားဟင်လူများမကြည့်ထင်ရမေးပြီးအင်ကြီးတုံလုံးကြီးနဲ့ဟင်ဖေးလေးတို့ကြီးငော့ပြီးပါလို့တော့ဟင်ဟင်ဒါရောဖောင်းလွင်ထင်းကြောက်တုံကြီးမဟုတ်ဘူးလားဟင်အဲ့တော့အဲ့ဒီအတွေ့အကြံတွေရှိသေးပြီအဲ့ဒါအတွက်ကိုမနေ့ကတော့သမထဘာဝနာဖြစ် သမထဘာဝနာကမတွေးဖြစ်အောင်ထင်ဟေးဒါတရသဗုဒ္ဓနုတ္တိကမ္မထာစီဖြန့်နေတယ်အဟောင်းတွေးဖြစ်သေးလားအသိတော့ကိုပြေးလိုက်ဖြစ်သေးလားဟေးအဟောင်းလည်းမထနိုင်ဘူးအသိလည်းမကြွနိုင်ဘူးအဲ့ဒါတတိနဲ့တရသမှတ်နေမှထင်တယ်ဟေးတစ်ချက်မှမတစ်ချက်မဝင်ဘူးလားဒီလိုဆိုရင်ကိုယ်စိတ်ကိုယ်ပိုင်ဖြစ်နိုင်ပါ့မလားအတွေးတစ်ချက်တွေးတယ်ကသူများတွေးတာမဟုတ်ဘူးလားကိုကိုကိုတွေးတာဘယ်နှခါရှိတော့ အဲ့တော့အတွေးရှိနေတယ်များသူများစိတ်နဲ့လိုင်းပူးနေသေးတယ်အဲ့ဒါလိုင်းမပူးအောင်စိတ်တဝိတ္တုတိကိုယ်စိတ်နဲ့ကိုဖြစ်အောင်လုပ်ရတာအဲ့ဒါသမထတယ်နဲ့ဟင်ဒီလိုဆိုဟိုတို့ဒါနသီလနဲ့အယုတ်ဖြစ်အောင်တော့ဟိုပုံရမ်းတော့ထုတ်ခဲ့ပြီထင်တယ်ဟင်ဒါဖြင့်တို့မနေ့ကသမထဘာဝနာနဲ့ဆိုရင်တော့အဲလူယုတ်နာယုတ်ဇမာယုတ်တို့မဟုတ်လူတောင်းယောက်ျားယုတ်မိန်းမယုတ်ပုံစံပေါ်အောင်တော့ထုတ်လိုက်ပြီထင်တယ်ဟုတ်ကလား မနေ့ကသမထဖြစ်နေရင်တို့အဟောင်းစိတ်ရိုက်၃ခုအရိုင်းစိတ်ရိုက်၃ခုဝင်ဦးမလားဟင်ဟုတ်ကလားဒီလိုဆိုရင်တိရိစ္ဆာန်ကြီးကရှိတဲ့ဇေယိုက်ဟောင်းနေနှုတ်ပြီးခြင်းဟုတ်ကလားဗျာအဲ့တော့တို့ဒီကနေ့တော့ဖြင့်ဝိပဿနာဘာဝနာကတော့ဘာတော့မျက်ခုံးမျက်လုံးနေရာလေးမျက်လုံးနားနေရာလေးနားဟုတ်ကလားဟင်နေရွက်နေရာနေရွက်လက်နေရာလက်အင်းငါပိတအောင်ဒီကနေ့ တောက်ခင်ရတော့မထင်အဲအဲ့ဒါတောက်ခင်လို့မျက်လုံးတို့နေရွက်တို့လက်တို့အင်းသားသုံးရင်ဖေးချယ်ပြီးကျွတ်တက်ပြီးကရုံမဟုတ်ဘူးလားဟင်ဒီကနေ့ကနိုင်အောင်လုပ်ရလိမ့်မယ်ဗျဟင်ဒါပြီးကမှာလားဟင်ကအောင်တော့တို့ကဖေးချယ်ပြီးကျွတ်တက်ပြီးလိုက်မှာဗျဟင်ကမှာလားဟာဟုတ်ပါမလားဗျာကြည့်အောင်ပဲဗျာဟင်ဟင်ဟင်အဲ့တော့တို့သမထလည်းကမ္မထံလို့ပြောတာတဲ့ ဝိပဿနာဟောအေးအဲသမထဖြစ်ဖြစ်ဝိပဿနာဖြစ်ဖြစ်တို့အခုပေးလိုက်တဲ့ဟိုတရဏဂုံကိုပွားတယ်ဆိုသူ့ကိုပဲဘာဝနာလို့ပြောဟုတ်ကလားဒီဘာဝနာကြီးတဲ့ဒါပွားနေရင်အဟောင်းလည်းမတွေးတာအစ်စ်လည်းနောက်လည်းမပြေးတာရင်ကိလေသာတွေညင်ဖို့ပြပြမသွားဘူးလားဟင်းဇယိုက်ကြမ်းနေတာနှုတ်မလားဘူးလားအဲနှုတ်လားဟင်ဒီလိုဆိုတိရိစ္ဆာန်ဇယိုက်တိရိစ္ဆာန်ညင်ကနေလူဇယိုက်လူညင်မဖြစ်နိုင်ဘူးလားဟုတ်ကလားဗျာအဲ့ဒါကိုကမ္မထံလို့သုံး အဲ့ဒီကမ္မထံကိုမနေ့ကတော့အမှုနဲ့ဥပမာပေးတယ်ဟင်ကာမဆိုတာဖြစ်မှုပြမှုကိုပြောတာဌာနဆိုပြုတ်လုတဲ့နေရာလေဒါကတော့အကြောင်းကအာယုံလို့ဆိုလို့အဲ့တော့ကမ္မထံဆိုတာယုံနာနှစ်ပါးတို့ရဲ့ဖြစ်မှုပြမှုတို့ကိုသိသေးတဲ့နေရာလေးကိုပြောတာဟုတ်ကလားကမ္မထံထိုင်နေဆိုတာယုံနာနှစ်ပါးတို့ရဲ့ဖြစ်မှုပြမှုတို့ကိုရှုမှတ်သိသေးတဲ့ပတ်မှတ်တဲ့နေရာလေးမှာတတိအထိုင်ထားထားတာကိုပြောတာ ဟုတ်ကလားပေတော်ဟိုတရားယုံမှာဟောသူေသတ်မှတ်ထားတဲ့ယုံမှာတရားသူကြီးရဲ့တရားလူရဲ့တရားခံရဲ့သက်သေးရဲ့အဲ့ဒါရင်ဆိုင်ဖြည့်ရှင်းတာကိုတရားဆိုင်တယ်လို့ပြောတာမဟုတ်လားဟုတ်ပါဗျာဟုတ်ပါဗျာတို့ဒီမှာလဲရုပ်ရဲ့နာမ်ရဲ့ဒါသူတို့တရားခံတယ်နော်ဟုတ်ပါလားအဲ့တော့တို့ဟိုဗုဒ္ဓနုတ္တိကမ္မထာဆိုတာသက်သေးခံနေတယ်ဟဲ့တို့ဝင်လေထွက်လေဆိုရင်ဝင်ထွက်ပြီးတိုက်ခိုက်နေတဲ့လေကဒါသက်သေးလိုက် ကြာနာမဟုတ်လားသူကတတိကတတိကနာတိဝမှမယ်ဆိုနာတိဝထိတ်ကိုခေချထိုင်ထားတာအဲ့ဒါတတိကတရားကိုကြည့်မဟုတ်လားဟုတ်ကလားဘယ်မှုတွေတော့တရားမှမှုတွေရှိသေးတယ်ငါငါရှိတယ်မရှိဘူးငဲတယ်မငဲဘူးကောင်းတယ်မကောင်းဘူးပိုင်တယ်မပိုင်ဘူးဒီအရင်ကဟောကြည့်ခင်ဟုတ်ကလားကြည့်ခင်ဥမာမကလေးတယောက်ဆိုပါတော့အဲကလေးတယောက်မွေးတယ်ကသူ့အဖိုးအဖွားကဘယ်လိုပြောတာဒီကလေးကိုဘယ်လိုပြောတာမင်းလုံးပြောဘူးလား သူ့မွေးပေးတဲ့မိဘနှစ်ပါးကဘယ်လိုပြောတော့ဟုတ်ကလားဗျာအဲလူလားမြောက်ကြီးအိမ်အောင်ကြဗျာသူနဲ့ရတဲ့ဟိုယောက်ျားမိန်းကလေးကဘာပြောတော့ဒါသူတို့မရသူတို့လင်လုံပြောဘူးလားအဲ့ဒီသူတို့မရသူတို့လင်ကမွေးတဲ့ကလေးကလူလားမြောက်တော့ဘယ်လိုခေါ်တော့အဖေတို့အမေတို့ခေါ်ဘူးလားအဲ့ဒီအဖေမေခေါ်တဲ့ကောင်လေးကတစ်ခါကမင်းရောထလို့နောက်တစ်ခါထမွေးရဟာကြတော့အဖိုးဘွားဟုတ်ကလားအဲ့တော့တယောက်တည်းဘသူပိုင်းလို့ကိုကသူနီးတယ်ငင်းနေပြီဗျာ ကွက်လည်းငါမီးကွာကွက်လည်းကြောက်ဖိုးပြညှင်းနေပြီဗျာတတရမမှုထင်ကြွားတဲ့ဒီမှုရောကင်းတာဒီကြတဲ့သူကပြောသေးငါကုံငါပိုင်တာကွာဆိုလာသေးရှင်ကာယကရှင်ကဟောသူကလည်းသူပိုင်တဲ့ဗျာကဲဘသူပိုင်တော့ကဲဒီမှုရောပြတ်ကလားဘယ်တော့မှသာညင်းနေတာဘုရားပေါ့ဒီချေကိုနဲ့မြို့ကနဲ့ကောက်ပေါ့ညာကဘာသာညင်းနေမှာပါဟင်ဟင်ဟင် ခိုင်းနေဒီညင်းဒီတရားမမှုအောင်ခင်ဗျားတို့ပြတ်ပလားပြီးတော့ကိုကြိုက်ကောင်းနေတယ်ကိုမကြိုက်မကောင်းဘူးတဲ့ဟင်ဒီဟာပေါ့ဟင်ပြီးတော့ထင်းရစားဘယ်လိုနေတော့အခုတို့မေးတဲ့အချိန်ရှားပေါ်ရှိလားဟင်ချိုတာကစားပြီးတော့ပျောက်ပြီးထင်ခုချိုတယ်တဲ့မြဲသလားမမြဲဘူးလားဟောမမြဲတာမမြဲဘူးမေးတော့လဲချိုတယ်တဲ့ဟာဘယ်လိုဟာတွေလဲလာတွေ့နေတော့ဗျာဒီပလဲပြောရတော့ခက်တဲ့ဟာတွေ မမြဲမသိဘူးဖေးအဆောက်အဦရှိတာပေါ့ခုမြဲလို့မှချိုးတယ်တဲ့ကြည်လာတော့လည်းရှိဘူးတဲ့ဟဲ့ဘယ်လိုတော့ကဲပြကဲဒီတရားမမှုတာကောညက်ပလားဟဲ့ဒါလည်းပြသေးဘူးခင်ဗျားတို့ညက်ပလားဟင်ပြီးတော့လေဝိထင်းရသားအာရှိတဲ့ပိုင်နဲ့ဟုတ်ကလားပိုင်လားဟင်ဥမာမဲ့ထင်းရသားတီးကအဲဟိုတုံးမသားလောက်ချိုးတာကိုမင်းတကြတာချိုးกว่าချိုးกว่าအမင်းပြီးသား ကျင်းသူထင်ရတာဒီကတရားသားလောက်ချိုးတာကိုမင်းငါဓမ္မပါလောက်ချိုးခြင်းနဲ့မင်းချိုးတာခိုင်းသားပိုင်မလားတို့ပြောလို့ပါဗျာပိုင်နေမှာပါတို့တော့တော့ဒီတရားမမှုလည်းရှိသေးတယ်ဆက်ရှိသေးတယ်ငင်းပွားမှုကတရားမမှုတယ်နော်အဲ့ဒီတရားမမှုတဲကပဲကြိုက်ကြိုက်သလိုဟိုစော်ကားတာတော့မကြိုက်မကြိုက်သလိုပြမှားတာတော့မသိမသိသလိုပြမှားတာတော့အဲ့ဒီຢာသုံးမှုတွေအောင်မရှိဘူးလားဘယ်လောက်များတော့ဟင် ကြာတော့မှုပါလေလေဒီမှုဒီကိုခုဒီဝိပဿနာသမထယုံငါတို့မနေ့ကပြောတာတော့ေးကိုယ်စိတ်ကလေးကိုရအောင်ဆိုတော့ဒါရဲစခန်းကအမှုလိုက်ရာရှိဖမ်းထားတာနဲ့တူရတဲ့နဲ့အေးအဲ့တော့မနေ့ကသမထဖြစ်ပြီဆိုတဲ့ကဒီနေမြေမှာတော့ဒုစရိုက်မှုတော့နည်းနည်းကင်းသွားပြီတူဘာဖြစ်လို့တော့ရဲလက်ထဲတရားခံရောက်သွားမှာကိုအဲ့ဟိုတို့ခင်ဗျားတို့ရွာထဲရောက်ချင်းရောက်မရောက်ချင်းလေဒီပလင်ဘောကတော့ရောက်လိုက်ကြဆုံးလားဓမ္မယုံနဲ့တော့ရောက်လိုက်ကြဆုံးဟင်ရွာထဲတော့ရောက်ခလား သမထာကံလုပ်ပြီဗလားဟောဟုတ်ကလားဗျာဟင်ကိုယ်စိတ်ကလေးကိုလဲရဖမ်းပြီဗလားဟောဗျာမေးလို့ရဘူးဟင်လုပ်ပြီပြီဆိုရင်ကလဲရဖမ်းပြီဗလားမမေးသေးဘူးလားတော်တော်ညံ့နေမှုလိုက်ရာရှိခုချိန်ထိကိုမေ့သေးဘူးတဲ့ဟင်ဟင်ဟင်အဲစကားမောငှိုက်နေကြတယ်တခိုးကတဲ့ရိုက်သွားအောင်မယ်ဟင်မမိတဲ့ပြင်ရိုက်တောင်ခါလေးအောင်မယ်အေးတို့သင်္ကန်းကြီးရဲ့စကားက ဟိုတို့လူဘဝတုန်းကဝင်ထွက်ရှိတယ်ဟင်တို့အကုန်လုံးသခါမိုးတွေမြို့နယ်မိုးတွေအားသာတော်တော်လေးကြွမ်းကြွမ်းနေနေရှိတည့်ရသွားတော့အဲ့ဒီဂျူတီစောက်နေကြကတော့တုံငယ်တို့တံပြီးပျောက်သွားလို့ဘယ်နဲ့လို့ဘလို့များဟင်အခုအောင်ဖမ်းမိပလားမဖမ်းမိတဲ့ပြင်၃တောင်တို့တောင်ပျောက်ဦးမယ်ဟုတ်ကလားဗျာဟင်အဲ့တော့ဒီတဲ့သမထဘာဝနာကကိုယ်စိတ်ကလေးကိုပန်ယုံမဲရှိသေးတယ် တို့တန်ကြတော့အာရမဏုပဗံခေါ်တယ်အာယုံတစ်ခုတည်းဘုရားအာယုံဆိုမနေ့ကပြောတာဘုရားအာယုံထင်တယ်ဒီအာယုံတစ်ခုတည်းနေရင်ကိလေသာဝင်နိုင်သေးလားဟဲ့ဒီလိုဆိုစိတ်ဒီမအေးချမ်းဘူးလားတစ်ခုဆိုတစ်ခုမတည်ဘူးလားဒါလောက်ကြည့်တာအဲ့တော့ကိုယ်စိတ်ကလေးကိုယ်ပိုင်နေခိုင်းမသားရင်ဘာတိုးတက်မှာတော့သရဏတော့ဖြစ်တယ်ဝိသဖြစ်နိုင်မှာမလားဟင်ဖြစ်နိုင်မှာမလားအဲ့တော့ကိုယ်စိတ်ကလေးကိုယ်လည်းထဲရောက်ခိုင်းစားဖို့ဝိပဿနာဘာဝနာတက်ရလိမ့်မယ်အမှုတက်ရတော့မှာထင်တယ် ဟုတ်ကလားအဲ့တော့မနေ့ကတော့ဟိုစခန်းမှာအမှုစစ်ပြီးတော့အမှုဖော်တာပဲရှိသေးတယ်ဒီကနေ့တော့ရုံးတင်ပြီးဟုတ်ကလားပုံမှန်တတ်တဲ့စိတ်ထိရောက်ပါတယ်ပုံမှန်တတ်မှဒီတရားဆွဲမှလည်းပုံမှန်တတ်လို့ရတာတယ်တရားမဆွဲပဲနဲ့ပုံမှန်တတ်လို့ရသလားပုံမှန်မတတ်ဖ ೇನೆ ဟောတရားဆွဲလို့ရသလားအဲတရားဆွဲမှပေသားပေစီနဲ့တန်းပေသားပေစီထင်တယ်ဟုတ်ကလားဒီဘာမှတဲလွန်စားမပေါ်ရင်တော့တရေသေးတယ်ဟင် ပြီးတော့ဘယ်လိုဟိုဟိုစစ်စစ်ဒီသူမတော့သိတယ်ပြည့်ရလို့မပေါ်ရင်တရေချင်းထင်တယ်ဟင်ပေသားပေသေးကအမှုကို တိတိပါပါပေါ်လို့ထင်တယ်ကြာသုံးမှုလေဟုတ်ကလားလူသားမှုဆိုလူသားမှုအဲ့ဒါဆိုဘယ်လိုပြီးတော့သိတန်းထင်တယ်ဟုတ်ကလားဟင်ဟိုတရေသေးဆိုတာကတော့ဘာမှကိုတတိကံထောက်ထားမပါလို့ထင်တယ်ဟင်တရေချင်းဆိုတာတော့သူဒီသူမှန်းသိတယ်တစ်ချိန်ကျရင်သူခြေနှမ်းပြက်တာနဲ့ပြန်ဖမ်းသိရင် ဖမ်းရအောင်ဆိုတာတရေချင်းတင်တယ်အဲ့တော့တို့ဒီကနေ့တရားယုံဖွဲ့လိုက်ပြီးအစ်စ်မကောင်းရင်တရေဘီနဲ့ပြန်ရမနော်ဘာတရားမှရပဲပြန်သွားရင်ဟင်ဒိတ်တာတော့ဝင်ပါရဲ့ပုဂ္ဂလာနှစ်လသာပြည့်သုံးလသာပြည့်ဘာတရားမှမရပဲပြန်သွားရင်ဘာတော့ဟုတ်ကလားဒီအဲဒီတကညာတပိုင်းတကနဲ့နောက်တကပြန်အားထုတ်ရင်အမှုပေါ်နိုင်တယ်ဆိုရင်ဘာတော့ဟုတ်ကလားအဲဒီသခါမှဝင်လိုက်တဲ့တစ်ချိန်နဲ့မက်ကြသွားရင်ဘာတော့ ပေသားပေစေဟင်မနဲ့တားလိုက်ပြီမဟုတ်လားကိလေသာဟင်ကျိုးမိန်ပေးလိုက်တာထင်တယ်အဲ့တော့တို့ဒီကနေ့ရုံးဖွဲ့ပေးမှာဗျာဘယ်လောက်ထိစစ်မှာတော့တရေသေးလောက်လားတရေရှင်လားပေသားပေစေလားဟုတ်ပါဟုတ်ပါမလားဗျာမဖြစ်မှာပါဟင်ဟုတ်ကလားအဲ့တော့ဟိုသမထဆိုတော့ကိလေသာညင်ပဲယုံထင်တယ်မှန်ပါဗျာဟင်အဲ့တော့သိကလေးပိုင်းနေပြီထင်တယ်အဲ့တော့တို့ ဟိုပြောနေကြပြောလို့ကောင်းတာဆိုနှာသီးဝါကပို့ပြောလို့ကောင်းမယ်ထင်ဘာဖြစ်လို့တော့ဗုဒ္ဓနုတ္တိကမ္မထာကတစ်ဖက်အာယုံပြုတာတမထကဖြစ်နေတာဝိပဿနာဖြစ်နေမှာမလားနာသီဝါကတော့တမထာကောမဖြစ်နိုင်ဘူးလားဖြစ်တဲ့ကျုပ်ပြီးဝိပဿနာကောမတက်နိုင်ဘူးလားအဲ့တော့ဒီကနေမှဟိဝင်တော့ကောနာသီသားလေးကပ်ပြီးဝင်နေပဲမှတ်တာမဟုတ်လားထွက်တော့ကောဟိနာသီပြားမှားရမှာလားဘယ်မှားရမှာတော့နာသီပြားကမှားရဘာမတရားသူကြီးကဒီဖင်မြဲမြဲရုံထိုင်ရမှာတယ် တရားသူကြီးကတရားလိုနောက်လိုက်စစ်တာရှိသလားတေခါအိမ်လိုက်စစ်တာရှိသလားတက်သေးနောက်လိုက်စစ်တာရှိသလားဘာလို့တုံကိုယုံကနေတမသာဖြစ်ဒီကဖင်မြဲမြဲထိုင်စေရမှာမဟုတ်ဘူးလားအဲ့တော့တတိဒီအာနာပါနာနုတ္တိကမ္မထာဒါဘယ်သရိုက်နဲ့ဖြစ်ဖြစ်အကုန်လုံးနဲ့တည့်တဲ့ကမ္မထာလို့သာဆိုတယ်သူကအဓိကကတော့မောဟနဲ့ဝိတက်တယ်ဟိုတွေ့တူကိုဖြစ်နေတဲ့ပုဂ္ဂိုလ်ဒီတလက်သမှတ်နေတော့သူဝေချင်ရအောင်မလားဟင်ကိုပြေးဒီပြေးစိတ် တော့ကြံတောင်ကြံဖြစ်တဲ့စိတ်ဒီအလုတ်ကိုခိုင်းနေရင်ကြံဖြစ်သေးလားဒါသူ့မူရင်းကသာပဲသို့တော့နုညံ့နဲ့အဲ့ဒီဇယိုက်နှစ်ခုတောင်ဖတ်နိုင်ရင်တဲ့ကျမ်းနဲ့ဇယိုက်ဆိုဘယ်ဇယိုက်ဖြစ်ဖြစ်အာနာပါနာတဲ့ပြီမတဲ့ဗျာရှိသေးလားရှိပါဗျာဟုတ်ကလားဗျာအဲ့တော့တို့နာဒီဝါကမကွင်းနဲ့ထွက်တဲ့ဒလကမှန်နေဒီလိုတို့တို့အဟောင်းတွေးဖြစ်သေးလားအတိတ်ကောအတိတ်နောက်လည်းပြည့်ပြည့်တော့အဟောင်းလည်းတွေးပြည့်တော့ဟုတ်ကလားဒီလိုတို့တို့စိတ်ကလေးဟာဟိုကိုယ်စိတ်ကြီးလည်းဖြစ်နိုင်မလား ဝင်ဝင်ပြီးထွက်ထွက်ပြီးဒါပဲရှိတော့မှာပေါ့ဟင်ဒါလေးတရသမှတ်နေတော့အေးပြီးနှွေးပြီးမလာနိုင်ဘူးလားဒီလိုဆိုအတိတိုးမသွားဘူးလားဟင်ကဲတရားချဖို့လို့တာမှတ်တာနဲ့ပထမတော့ဝိမာန်တိထွန်မှန်တိရှိတာပဲနောက်ဒီနေရာကြီးတဲ့မတွေးဖြစ်မပြေးဖြစ်တော့ဘူးတရသမှတ်နေရင်အေးပြီးနှွေးပြီးတော့တက်မလာဘူးလားအတိတိုးတာနဲ့ညာတက်တာတူတူမဟုတ်ဘူးလားဒါအတိတိုးမလာဘူးလား နောက်တော့အေးတာတွေမဟုတ်ဘူးအေးလှုပ်လှုပ်နှွေးလှုပ်လှုပ်မဖြစ်နိုင်ဘူးလားဒီလိုဆိုဖြစ်ပြတင်သွားမမြင်နိုင်ဘူးလားဒီလောက်ဆိုကိုတော်တော်စိတ်ဝင်စားနေပြီထင်တယ်စိတ်တော်တော်တန်ရှင်းသွားပြီထင်တယ်ပူတဲ့စိတ်အေးမအေးလာဘူးလားပြေးတဲ့စိတ်မငြိမ့်နိုင်ဘူးလားအဲ့ဒီအေးလှုပ်လှုပ်နှွေးလှုပ်လှုပ်လောက်တွေ့ရင်လေဒီလိုဆိုအမှုနဲ့ပြောရင်တဲလုံစားတော့ရပြီထင်တယ်ဒါသမထပဲရှိပါသေးတယ်ဟုတ်ကလားဗျာခဲအဲ့ဒီအေးလုံးလုံးနှွေးလုံးလုံးလဲဒါပဲကြည့်နေရမှာထင်တယ် တခြားကြည့်ဖို့လိုသေးလားတရားသူကြီးဟိုတို့ဖင်မြင်ရမှာတင်တယ်ဟဲ့တရားသူကြီးလည်းများသောအားဖြင့်တရားလူတရားခံဖြစ်တဲ့ထိမှုနဲ့သိမှုဟာကောအမြဲတမ်းမလာဘူးလားတက်တည်ဖြစ်တဲ့လေဟာကောအမြဲတမ်းယုံတော်ဥမတိုက်ဘူးလားညအိတ်တော်တရားသူကြီးကများသောအားဖြင့်ယုံတဲ့မမှန်တာများတယ်ဟုတ်ကလားအမှုမပေါ်တာတရားလူတရားခံကြောင့်လားတရားသူကြီးကြောင့်လားတရားသူကြီးခွင့်ယူတာများလို့ ရုံးတက်ပြက်တာများလို့ကြက်ထိုင်ဖင်မမြဲလို့ဟုတ်တယ်မယ်တတိဘက်ကပဲချုပ်ရင်းတာဝင်လာထွက်တာကတော့နှစ်ဖက်လေးနိုင်မွေးကြဲကပေထိထင်တယ်ဟင်ဟုတ်ကလားကဲဝိုးတော့ဝင်လေဝင်ရင်အထီးနဲ့တီးအောင်မပေါ်ဘူးလားထွက်လေထွက်တာကောအထီးနဲ့တီးအောင်ပေါ်ဘူးလားဒီလိုထွက်တဲ့တခါတော့ရုံးတော်မလာဘူးလားတရားသူကြီးကသာမှတ်တလဲမှတ်တလဲဟင်အဲ့တော့အမှုမပေါ်တာတရားသူကြီးညံ့လို့လားကောင်းလို့လားအာဟုတ်ကလားဗျာဟင် အဲ့တော့တရားသူကြီးဖင်မြဲဖို့လိုတယ်ဟုတ်ကလားပြီးတော့တရားသူကြီးရဲ့တာဝန်ကတာဝန်လေးချက်ယူရတယ်ထင်တယ်ကြာနာစစ်ဖေးအပြစ်ပေးဟုတ်တရားသူကြီးတာကြားလဲကြားရပေးထင်နာကောမနာဘူးလားစစ်ကောမစစ်ဖေးရဘူးလားဒီသုံးချက်အရေးကြီးဆုံးဒါပြီးအပြစ်ပေးရမှာထင်တယ်ကြားရတယ်ဆိုတာကသူပြောနေတဲ့ထွက်ဆိုချက်ကိုလက်ကရင်းရင်းနဲ့နားထောင်နေတာထင်သူပြောတာတလုံးနောက်ကျသွားရင်အမှုမှာကြောင်းမြမဖြစ်နိုင်ဘူးလားဖြစ်နိုင်တယ်ထွက်ဆိုချက်လေတရားခံဘကထွက်ထွက်တရားလိုဘကထွက်ထွက် ဟုတ်ကလားဗျာတက်ဒီဘက်ကထွက်ထွက်တလုံးကိုနားကြဟိုရှောင်းသွားရင်ဟိုမှာအမှုမှာတမျိုးဖြစ်နိုင်တယ်ဟုတ်ကလားဗျာအဲ့တော့သူပြောတာကိုဒီကမှန်ရင်မတတ်နဲ့တို့ဒလသကြားနေရမှာတယ်နာရာကပါတော့သူဘာပြောတာတုံးဆိုစကားနောက်ကဒိဋ္ဌိအကွက်ဖမ်းနေရမှာတယ်မဖမ်းဘူးလားတရားသူကြီးကကြားရုံနဲ့ပြီးသလားသူဥပဒေပညာနဲ့ကြည့်အောင်မှာတယ်ကြည့်အောင်လားသူဘာပြောတာတုံးဟုတ်ကလားဒါနာရာတယ်နဲ့ စကားနောက်ကတရားကိုသူပြောတာရှိအမီးမောက်တဲ့မတဲ့မပါနိုင်ဘူးလားသူပြောတာဒီသေးတဲ့အတန်လားတကယ်အတန်လားမပါနိုင်ဘူးလားဒါတွေကိုထောက်ရတာထင်တယ်သူ့ရဲ့တမာတိပညာဟင်ရှိနေတဲ့ဥပဒေပညာနဲ့ထောက်ကြရတာထင်တယ်ဟင်အဲ့တော့ထောက်လို့ဟိုလိုက်ပြီးဟွာလုပ်တယ်ဥပဒေရဲ့ဘောင်းပုံမှာတဲ့ဝင်လာရင်တန်လားမသိသေးဘူးလား တို့မဟုတ်သူပြောတာမသိခွဲရင်ရောပြန်လာမသိသေးဘူးလားမေခွန်းထုတ်တာဒီနှစ်ခုပဲမဟုတ်ဘူးလားဟင်မသေးခွဲလို့မေခွန်းထုတ်တာနဲ့ဥပဒေသူ့အကွက်ထဲဝင်လာလို့ထောက်တာဒါနှစ်ခုပဲရှိအဲ့ဒါသိသေးတာတယ်အဲ့တော့ကြားမယ်နားမယ်သိသေးမယ်ဒီသုံးခုရှိရင်ပြပေးဖို့ဘာခဲရင်တော့ဟုတ်ကလားတရားသူကြီးကအဲ့လောက်ကြီးအရေးချင်းရှိရတယ်တို့ဒီပတိတရားသူကြီးကဟောဝင်တယ်မှတ်တာကြားရုံပဲရှိသေးတယ် ဘုံဘယ်လိုနေတယ်ပါရအောင်မှာပေါ့ပါသလားမပါရင်မနာသေးရင်ရသေးဘူးမရတာအဲ့ဒါကြောင့်တရားသူကြီးအရင်ချင်းအဲ့ဒါညာလို့သဘောပေါက်ပလားဟင်ဟုတ်ကလားဗျာဖိတပါမလားဟင်ဟောလှုပ်တော်ဘူးဗျာမေးတော့လေအဲတို့တော့ပြောရတာမောလို့ဗျာဟင်သူတို့ဟာဒီလိုဆိုတရားသေးတွေများမှထင်ပါဒီတရားယုံပလဲတရားယုံကတော့တရားသေးတွေများမှတရားယုံထင်ပါဘယ်လိုတော့ဟင် တေခြင်းပလဲယုံလားတေသည်ပလဲယုံလားတေသားတေသည်ပြီးတဲ့ဟင်ပလဲယုံလားဟင်လူလူချင်းကိုချင်းသာနာပြီးဒီတိုင်းတော့မှရှိတဲ့ထင်ပါလားတေသားတေသည်ပြီးဟာမတူပါဘူးသဘောပေါက်လားဟင်ဒါနာဖေးဖေးပြပေးတာတာပြောတာအဲ့တော့တရားသူကြီးပြီးဟင်ဟိုတို့ဝင်ဝင်နဲ့ထွက်ထွက်တယ်ဒါမှတ်ရုံပဲထင်တရားလူကမင်းဘယ်လိုဘယ်လိုထွက်လမ်းကြောင်းပေးသလားမင်းဘယ်လိုတော့မထွက်နဲ့ပိတ်သလားဟုတ်ကလား တရားခံကိုကောသက်သေးကိုကောသူပြောတာမှတ်တမ်းတင်ကြားခြင်းနာခြင်းစိတ်သိခြင်းဒါပဲတရားသူချင်းတော့တရားမှာကောဘယ်လိုရအောင်လုပ်လို့ရသလားမရပါဘူးဟင်ပြီးတော့တရားကောဟိုကဒုံးတွေ့ဘူးလားကဒုံးဟောဗျာကဒုံးကိုမတွေ့ဘူးတာလားဟင်ဟင်ဟင်ကဒုံးတွေ့ဘူးလားဆိုမေးလို့ရဘူးဗျာ ဟောဗျာအဖိုးရှိအဖိုးကတော့ကတုံးတွေ့ဘူးလားဖိုးကတော့မဟာအဖိုးကဲဟင်ဒါအမေလို့မရဘူးဟင်ကတုံးဆိုတာရှိသလားရိမ့်ပြီလို့ပြောင်းတာပြောတာထင်ကတုံးရဲ့လို့တရားရှိသလားဘာကိုခေါ်တာတော့ရိမ့်ပြီလို့ပြောင်းတာတရားဆိုတာလည်းကတုံးလိုပဲတရားရဲ့လို့တရားမရှိဘူးသူပြတာလေသဘောရိမ့်ပြီရင်အဲ့ဒါတရားပေါက်တာ ငရုတ်ဒီမှာဟောစတဲ့သဘောလေးမရှိဘူးလားသူတတ်တည်ရှိတော့စမနေဘူးလားသူတိုက်ခိုင်းမှုအတိုင်းစတဲ့ပြီးတယ်စတဲ့ပြီးတယ်မပေါဘူးလားဒါလေးတော့သူဘယ်လိုစနေတယ်သူဘယ်လိုသိနေတယ်ဒါသဘောပေါက်အဲ့ဒါတရားပဲရှားခြင်းသေးလားရှားခြင်းသေးလားရှားလို့ရမလားဟုတ်ကလားဂျာနာဖေဖေပြပေးတယ်တရားသူကြီးတောင်းဒါပဲမဟုတ်ဘူးလားဟုတ်ကလားအဲ့တော့ဝင်းဘယ်လိုတော့ထပ်ဘယ်လိုတော့ဒါလေးစိတ်ပါလက်ပါနဲ့ကြည့်နေဝင်းဘယ်လိုလေးထပ်ဘယ်လိုလေးအမှတ်တော့ကသိတာသူကသူလိုက်သိတာမဟုတ်ဘူးလား တို့ဦးနေဝင်းကြီးတရားယုံတို့တုံးကတော့ရှိပါတယ်ဟဲ့တရားသူကြီးကစိတ်ယုံတယ်ဟေးနောက်ကဒီအမှုတွဲဆိုရင် ပုံမှန်ဘလောက်နဲ့တန်ပါတယ်ဆိုတာနောက်မှာတရားရေးဝန်တန်းကနောက်မှာအခန်းထဲမှာနေတာတရားသူကြီးပဲထွက်သလားတရားရေးဝန်ကအဖင်းတစ်တို့အဖင်းနှစ်တို့မရှိဘူးလားအဲ့ဒါရင်တော့တရားသူကြီးတွေမဟုတ်ဘူးလားအဲ့တော့သူချင်းလေးတရားသူကြီးကရှိရစိတ်ယုံမဲ့တယ်ဟေးဥပဒေပုံမှန်တတ်တာဘသူတတ်တော့နောက်ကအခန်းထဲမှာတရားရေးဝန်တန်းရှိတယ် သူကပုတ်မှတတ်တာမဟုတ်လားဒီတိုင်းမဲ့တို့ကဝင်နေထွက်တယ်ဝင်နေထွက်တယ်မှတ်နေဝင်ဘယ်လိုထွက်ဘယ်လိုနောက်ကအသိကအဲ့ဒါပုတ်မှတတ်မယ်အသိထင်တယ်အမှတ်နောက်ကအသိပြီးအဲ့ဒါကိုပိုင်သိမှတ်တဲ့ပုဂ္ဂိုလ်ကမှတ်နေပုံယုံမဲထင်တယ်တရားသူကြီးကဟောဟိုမှတ်တမ်းတင်နေယုံမဲမဟုတ်လားဟင်သိသိယုံမဲမဟုတ်လားအဲ့ဒါဒီအမှုဒီသူစေရနာအတိုင်းဆိုရင်ဘလောက်ဘလောက်ဆိုတာနောက်ကဥပဒေဝန်တန်းရှိတယ်အမှန်တော့ကအတိအကျသူ့ဟာသူလိုက်ပြီးတာကဲတို့ရှာဖို့လို့သလားရှာခြင်းသေးသလား ဟင်အဲ့တော့ငရုတ်တိသာငရုတ်တိကမထမ်းမထိုင်လို့ထင်တယ်ထိုင်ဘူးလားဟင်ငရုတ်တိမှုဘယ်နှခါဖြစ်ပြီးတော့ငရုတ်တိသာဘယ်လိုနေတော့စတဲ့လူတိုင်းကြောတာပဲဒုတိယမေကွန်းဆက်မေးမဲ့ဘယ်လိုစတော့ရှင်းနိုင်ပါမလားဒုတိယမေကွန်းစပုံစံနင်းဖြစ်ပျက်ကိုမသိရင်ဒုတိယမေကွန်းမဖြေနိုင်ဘူးတို့စတာနဲ့ရထားအဲစတာနဲ့ရထားတော့မြဲသလားမမြဲဘူးလားမြဲနေတယ်ဖိုးရဲ့စပါတဲ့ဖိုးဩဗျာ ဟင်အဖို့ခုပဲတော့ကြောက်ပြီးပဲစတယ်ဆိုဟင်အဲအဲ့ရကနို့မေးလဲစာအုပ်မှာပါပဲမြဲတာလက်ပြင်ကမေးလဲစာအုပ်မှာပါပဲကဲမြဲလားမမြဲဘူးလားဟင်မြဲနေပါသေးတယ်ဗျာအေးအဲ့ဒါငရုတ်တိစားရင်ငရုတ်တိတဲ့ဟိုအမှုကိုမသိခဲ့လို့စားရင်သိပါလားဟင်ဒီလိုဆိုငရုတ်တိစားပုံစံနည်းဟုတ်ကလားငရုတ်တိစားရဲ့တိုက်ခိုက်မှုတိုင်းကြားဖောက်ပြန်မှုဖောက်ပြန်နည်းဟုတ်ကလားအဲ့ဒီမှာသတ်ထားကကြားကပိတာကစိတ်က သိတဲ့စိတ်ကဝင်စားလို့ရသလားအဲစတဲ့ရှားကပြီးပေးလို့ရခံစားလို့ရသလားသူတို့နှစ်ခုပေါင်းမှစားမှုတစ်ခုဟုတ်ကလားအိပ်ပျော်နေတော့ငရုတ်တီးထိုးတဲ့အတိမှမရှိပဲစားမလားစတော့စမှမသိတာဟုတ်ကလားနှစ်ခုပေါင်းမှတပုတ်တင်တယ်ကွဟုတ်ကလားဗျအဲ့တော့ငရုတ်တီးစားတာလေဒါငရုတ်တီးကမ္မထန်ထိုင်မှာတော့လားချီယိုချီယိုကမ္မထန်ပေးပေါက်ပေးပေါက်ကမ္မထန်ထိုင်ကြည့်စားတို့အမှတ်မဲ့လုံအမှုမဲ့မှတ်မဲ့လုံတာမဟုတ်လားဘယ်နှခါများခုံရုံးဖွဲ့စစ်တုံး ဟုတ်ကလားဗျာငရုတ်တီစားဘူးလားဘယ်နှကြိမ်ရှိပြီးတော့ပေါ်သေးဘူးလားအမှုဘာဖြစ်လို့တော့တရားသူကြီးလာသားလို့ဖြစ်မှာပေါ့ဗျာအမှုကိုဟင်တရားသူကြီးလာသားလို့နေမှာပေါ့ဗျာဟင်မသိလို့နေမှာပေါ့ဗျာအဲ့တော့တရားဆိုတာသဘောလေးပြောတာဟင်လူမိုက်မှာမိုက်တဲ့တတိမရှိဘူးလားအဲ့ဒီတတိဒီသူ့ဟိုခေါင်းခွဲကြည့်တွေ့မလားလက်ဖြတ်ကြည့်တွေ့မလားသဘောတတိတွေကသဘောပဲအဲ့ဒါတရား လူမိုက်မှာလူမိုက်တရားဟောနေပြီလူတန်းတန်းနမိတ်ကြီးပါတွေ့ရင်ဒါစိတ်ဆင်ကြယ်ပြီတင်နော်အလင်းရောင်နဲ့တပါနမိတ်အတန်းကြီးပါကိုတွေ့တယ်တို့မနေကဗုဒ္ဓနုပတိမှာဖရာပုံသိပေါ်တယ်လို့ပေါ့ဟုတ်ကလားဟေးတို့အာတုဘကမ္မထာသိပြန်ရင်အာတုဘနမိတ်ပေါ်မှာသမထဗုဒ္ဓနုပတိကမ္မထာသိပြန်တဲ့ဗုဒ္ဓနမိတ်ပေါ်မှာသမထကိုလေလေရိပ်လေနမိတ်ကိုသိရုံနဲ့မဟုတ်ဘူးမြဲကိုလာပြီဆိုရင်ဒါသမထထင်တယ်ဟဲ့ကိလေသာတွေမြင်ဝတ်သွားပြီထင်တယ်ဒါတို့မနေရပြောရင်ဒီနေရာရောက်ပြီထင်တယ် အဲ့တော့ကိုယ်စိတ်ကလေးကိုဖမ်းမိရင်အဲစိတ်ကလေးရိုင်းတော့ကတော့ဟင်တို့မှတ်ရုံပဲထင်တယ်ကွဟင်ဟိုတို့အမှုလိုက်ရာစီကဟိုတရားခံဖမ်းလာပြီးရိုက်စစ်သလားနင်းတခုနင်းတညပြောဒီလိုဟောစစ်သလားညီလေးကြီးညီလေးကြီးနဲ့ချော့ရတာထင်တယ်အမှုမပေါ်ခင်ဘယ်လိုသာမရခင်ဘယ်လိုတော့သေချော်မိတာသေလွန်သားရတော့ကန်းကိုစစ်တော့မှာဗျရိုက်ကိုစစ်တော့မှာဗျ အခုလေဒီလောက်ဒီတမထဖြစ်နေဝိပဿနာဆိုဝိအထူးထင်ပဿနာရှုတော်မှာထင်တယ်ဟင်အလိုဟိုစိတ်ကလေးအေးယုံငြိမ်ယုံရပါမလားသူ့လက္ခဏာတွေကိုပေါ်လွင်လာအောင်ရှုပါတယ်ဟုတ်ကလားဗျာအဲ့တော့ဒီလေနမိတ်လေးရိပ်ကြီးတွေ့တာစိတ်ကောင်းတော့သူလည်းကြောက်လာပါစိတ်ကားကိလေသာနဲ့နီးသေးရင်ဟိုလေနမိတ်ကြီးကလည်းမိโกရောင်တောင်တခါတည်းပြည့်ရွယ်သိန်းလို့ခင်ကြီးပါတဲ့ဟာကိုဟိုရှို့လို့ထက်တဲ့မိโกမျိုး မြစ်တို့တို့ကြီးစိတ်တော်တော်လေးတန်ရှင်းပါရင်မိကိုအဖြူဖြစ်သွားဟင်ပြေရချောက်ချို့တယ်မိကိုပေါ့ဗျာဟင်အဲ့လိုကိုစိတ်ပင်ကြဲကြောင်းကိုသူကနမိတ်ကပြနေတယ်ကားမှာငါကဘယ်နှမိုင်နဲ့မောင်းနေတယ်ဘာလုပ်နေတယ်ကိုဟိုအချက်ပြမှတ်တိုင်းကပြနေတယ်လို့မိမိစိတ်တီးတယ်မတီးဘူးတန်နဲ့မတန်ဘူးနမိတ်ကပြတာနမိတ်ပြီးဘာမှအကျိုးမရှိဘူးတို့တော့နမိတ်ကြည့်ပြီးဖြစ်ပျက်ကိုမြင်အောင်ရှုပါတယ်အဲ့ဒီအရေးအောင်မှာတေခံနှစ်ယောက်ရှိတယ်ဟုတ်ကလားဗျာ အဲ့တော့ဒီရိတ်နမိတ်တွေလည်းအလုံးတွေလည်းဘာအလုံးလုံးစိုက်ကြရတော့မယ်ထင်လားအချောင်းတွေလည်းဘာချောင်းတို့ဖြူလူလေးတွေလည်းဖြူလူလေးဘာဖြူတို့တက်လာတက်လာတို့ကြသွားကြသွားတို့သူ့စိုက်ကြရတော့မယ်ထင်တယ်စိတ်ကရင်သွားမှာပဲခိုင်းရင်ခိုင်းလို့မရနိုင်ဘူးလားအဲ့ဒီကြဝင်လာလေးလည်းဖြိတာလေးကတခြားသိတာလေးကတခြားပေါ်နိုင်ဘူးလားဒီလိုသူတရားခံဆောင်ချက်ရုံတော်မှာမရနိုင်ဘူးလားအဲငါကြည့်သေးလားဖြိတာလေးနဲ့သိတာလေးဟုတ်ကလား ဒီလိုတော့ဒါအမှုပေါ်ပြီးထင်တယ်ဟင်အဲ့တော့သွားမှုမှာပေါ့ထိမှုနဲ့သိမှုထင်တယ်သွားမှုမှာပေါ့တို့ဒီနေ့ကောင်းမှုလုပ်တာပေါ့တို့မကောင်းမှုလုပ်တာပေါ့ဒီကိုယ်နဲ့သိပဲထင်တယ်ထိမှုနဲ့သူ့မှုကိုယ်နဲ့သိပဲမဟုတ်လားဘယ်မလို့ငါကြည့်လားဟင်ဒီတဲကတရခံစစ်တော့ရုံတော်မှာဖြောင်းကျရသွားပြီဟင်ဒီလောက်ထိစစ်ကြလားဘယ်တော့ပြန်မှာတော့ဟင်အဲ့တော့တရားခံတော့ပေါ်ပြီး အဲနှစ်ယောက်ဖြစ်နေတော့ဂျိုင်းသူတော့မဖြစ်နိုင်ဘူးတယောက်ကျော်လို့တယောက်ပါတာဖြစ်ရမှာထင်ဟုတ်ကလားဂျိုင်းသူတော့ဖြစ်နိုင်မှာမဟုတ်စေတနာသူဖြစ်နိုင်မှာမလားအဲ့တော့တစ်တရကနှစ်တရကထပ်ပြရတော့မယ်ထင်အဲ့တော့သူပြတာဖိုက်တာကြည့်အဲ့ခါကျသူဒုတိယညာသင်ကြတော့မရှုခင်ကရှုလို့တကြီးတက်လေးလေးလေးပြေးတာဒါပြီးမှရှုလိုက်တာရှုပြီးမှဘယ်လိုကြီးပြန်ပြီးတာဟင်ဒါကမွေချိုက်မကြိုင်နဲ့မချိုက်ခင်ကချိုက်လို့တကြီးတက်ရှုကိုလေးလေးလေးပြေးလာပြေးလာပြီးမှစိုက်မှုပေါ်တယ် ကြိုက်ပြီးမှကြိုက်မှန်ကြိုက်ဘယ်လိုကြီးတော့ပြန်ပြီဟဲ့အဲ့တော့စိတ်နဲ့ကိုယ်နဲ့ဘသူဥဆောင်ဟုတ်ကလားကြက်ဥနဲ့ကြက်ကောင်ဘသူဥဆောင်ဥမနောအကောင်မရှိပဲဒီဥပဲလားဟင်ဘသူဥဆောင်တော့ကြက်ကောင်ကဥမရှိပဲဘယ်လိုလုပ်ဟုတ်ကလားစိတ်နဲ့ကိုယ်နဲ့လည်းအဲ့လောက်ကြီးအစ်ရာခက်တယ်ဟင်ကိုကကြက်ဥနဲ့မတူဘူးလား စိတ်ကကိုယ်တည်းကထွက်လာတော့ကြက်ကောင်နဲ့မတူလားအဲ့ဒါကိုတိတရကနဲ့တရကကပိုက်ရှုနိုင်မှာရပဲဒီအဲဒီမှာရှုလို့စိတ်ကြောင့်ရှုမှုဖြစ်အဲ့တော့ရှုလို့သိဖြစ်တယ်ဆိုတော့ဒီခန္ဓာကိုယ်မရှိဘဲတော့ဖြစ်နိုင်မလားဟင်ဟင်ဒီဒါလေးပါတိဆောင်မှုရှိပဲနဲ့ဒီရှုလို့သိဆိုတာရှိနိုင်မလားဟုတ်ကလားဗျာအဲ့တော့လူရင်းကတော့ရှုလို့သိကတစ်ထင်တယ်ဟဲ့ဒါပြီးမှရှုမှုနှစ်ထင်တယ်ဒါပြီးမှပြန်ပြီးဟုတ်ကလားဟင်အဲပြန်ပြီးတော့စိတ်ဥဆောင်လို့ရုပ်ထောက်ပြန်တယ်လို့ရုပ်ထောက်ပြန်လို့စိတ်ပြန်ပြီးတယ်ကဲဘသူတစ်တည်းရခံလို့ဘသူနှစ်တည်းရခံလို့ ဟင်ရှူကျင်လို့ရှူတယ်ရှူမရှူမပြီးတယ်ဆိုတော့စိတ်လုံတော်လို့ရုပ်ဖောက်ပြန်တယ်ရုပ်ဖောက်ပြန်လို့စိတ်ကပြန်ပိတ်တယ်ကဲဘသူတစ်တည်းခံလို့ဘသူနှစ်တည်းခံဟုတ်ကလားဗျာအေးအဲ့တော့ဒုတိယညာတို့သာတို့တော့ပြစ္ဆာပရိက္ခညာခေါ်တာပေါ့ဒါတစ်တည်းခံနှစ်တည်းခံရွေးတဲ့နေရာမဟုတ်လားအဲ့တော့ကိုလောက်တာတွေမှလည်းစိတ်ဥဆောင်တာတင်လေအပြင်ကအာယုံကတိုက်တာကြတော့မြင်ပြီးမှသိရတာတင်လေအဲ့ဒါကြပါတော့ကျုပ်ဥဆောင်လေအဲ့တော့နေရာတိုင်းစိတ်ဥဆောင်နိုင်ကြမဟုတ်ဘူး ဟုတ်ကလားဒါတို့နာပြီးွားကြုံကသိရင်မသိနိုင်ဘူးလားဒါတွေမှန်ရင်မှန်ရင်လည်းဒါပေါ်လာလည်းပြီးပလားဟင်ပြေတံထားလို့ရပါလားဟင်ရတယ်ဘူးထင်တယ်အဲဒီတိုင်းနဲ့လွတ်လိုက်ရင်လည်းတရေရှင်ဖြစ်သွားတော့မယ်ထင်တယ်ဟင်ဒီလောက်ဆိုတရေရှင်ထင်တယ်သမာဓိနဲ့မိမမတူဘဲနဲ့ပြန်သွားရင်တော့တရေသီနဲ့ပြန်ရမယ်ဒါထပ်ပြရမှာပဲထင်ဒါပဲဒီပြပြနေတာကြည့်ရမှာဘာတို့ကြည့်ဖို့လိုသေးတော့ရှောက်ကြဖို့လိုသေးလား ဟဲ့ကိုကိုကိုယုံကိုဖင်းနေထိုင်ပြီးလာမညဖောက်တစ်ဖို့ပဲမဟုတ်လားအဲ့တော့တခါတော့ဘောပါဘောလာလိုက်ဘောပါဘောရေးရေးရေးအဲဘောလာလိုက်ဘောပါဘောရေးဟုတ်ကလားဟဲ့ဘောလာလိုက်ကြောက်သွားလိုက်ဘောလာလိုက်ကြောက်သွားလိုက်နဲ့မတွေ့နိုင်ဘူးလားအဲတို့ဖြစ်ပြအခါခေါ်တာပေါ့ဥရိယဘုရားတို့ဟဲ့တာမတနာတို့ဥရိယဘုရားတို့လေအဲ့ဒီခါကျတော့အဲပေါ်လာတဲ့ဖွာဖွာရေးအဲပြောက်သွားတယ်ပေါ်လာလိုက်ဖွာဖွာရေးပြောက်သွားတယ်အဲ့တော့ဒီရုပ်နဲ့တင်တာမြဲပလားမမြဲဘူးလားဟင် ဒီလိုဆိုမမြဲပါဘူးဆိုတဲ့ဖြောင်းချက်မရနိုင်ဘူးလားဟုတ်ကလားဒီလိုဆိုမမြဲတယ်မှမှုဟင်ဟင်ဘောပြီးတယ်ဟုတ်ကလားဗျာအဲတို့အလဲပိုင်းကျတော့ဘင်္ဂအုပ်စုခေါ်တာပေါ့အဲ့ဒါကျတော့ချူလိုက်ချူလိုက်ထွက်ချူလိုက်ချူလိုက်အပြက်ကြီးတယ်ပဲအဖြစ်ကိုရှာမတွေ့တော့ဘူးအဲ့တော့ကိုကြည့်လိုက်လဲအပြက်စိတ်ကြည့်လိုက်လဲအပြက်အဖြစ်ကြည့်လိုက်လဲအပြက်အသိကြည့်လိုက်လဲအပြက်ကောင်းသလားမကောင်းဘူးလားအဲ့တော့ဒုက္ခဘသူမေးမတော့ပေါ့လားဟင် ကောင်းမကောင်းဆိုတဲ့ပြဿနာပြေလည်ဘူးလားဟဲ့ဟင်အဲ့ဒါလည်းသိအောင်မှာပဲထင်တယ်တရားဖုံးမလားသိအောင်မှာထင်တယ်ဟုတ်ကလားဗျသိတူလေဒီနေရာမှာထင်တယ်ဟင်ဟုတ်ကလားဟိုညံတက်တယ်ဆိုတာအတိတိုးတာပြောတာမဟုတ်ဘူးလားအဲ့တော့အတိတိုးသွားပြီမယ်အတိမဆုံးသေးရင်ရလို့ရပါမလားတရားတစ်ခုသေးတာမပေးရသေးရင်ဒီမှုဟိုဖိုင်ပိတ်လို့ရပါမလားဖိုင်ပိတ်လို့ရသေးဘူးဒီလောက်နဲ့ ဟုတ်ကလားကွာမြင်မမြဲငါရှိမရှိကြာတနာကယုံနာတစ်ပါးတွေ့ရရပေါ်ပြီးထင်တယ်မြင်မမြဲကဖြစ်ပြနေကြရပေါ်ပြီးထင်တယ်ဟင်ကောင်းမကောင်းငါအပြက်နေကြရပေါ်ပြီးမဟုတ်လားဒါလည်းသူ့ဆိုင်ဘေးစစ်ပါများတော့ရေတဲ့ဒုက္ခရသလိုဝင်နာလေးရှုလိုက်လေဘာကြံတော့ဖြစ်ထက်တာလေးရှုလိုက်ကောသဘောပဲထင်ဝင်နေဆိုတာအပြောပဲရှိတယ်တကယ်တွေ့လိုက်သလားဟင်ကြော်ရင်မှတကုံသွားတယ်ဒီတဲ့ဒုက္ခတန်နဲ့ဘာသူတော့ ဒီလိုဆိုပိုင်မပိုင်အနာတ္တအတ္တကဟောညင်းအောင်မလားဟုတ်ကလားဒီလိုဆိုကိုကိုကြီးကြည့်ပြီးစွဲเสียရှိသလားကိုကိုလိုပဲသူများမိသားစုတွေကိုရှိသလားဒီလိုဆိုနတ်ပြည်တက်တော့ဟောဒါမျိုးကြီးပဲနေမှာပေါ့စွဲเสียရှိသလားဂျမပြည်ဟောသူလည်းအထီးနဲ့ပြီးပဲမဟုတ်ဘူးလားဟိဘယ်ဘုံသွားသွားဘာရှိတုံးဘယ်ဘုံသွားသွားငါရှိသလား ရဲသလားကောင်းသလားပိုင်သလားအဲ့တော့ကို့မှာမဆွဲသူများဆွဲအောင်မလားဟင်မဆွဲရင်ညီအောင်မလားမညီလွတ်တာပေါ့အခုမလွတ်တာပါဖြစ်လို့တော့ညီလို့ပေါ့ဗျာဘသူညီတော့ဘသူညီတာတော့ဟုတ်ကလားဟဲ့ဟင်မင်းငါချစ်တယ်ကြားကောင်းပြောတာကိုကိုကိုချစ်တယ်ကိုပဲဟုတ်ကလားဟဲ့ဟင် အဲ့တော့အတ္တတမပေမနတ်တိကိုကိုကိုချစ်လို့အာလုံခံစားဖို့ပြီးအချာနာနေလောက်ရတာဟုတ်ကလားပြီးတော့သားလေးကိုချစ်တယ်သမီးမလေးကိုချစ်တယ်ပြောဘူးလားအဲ့တော့တို့အဖိုးတွေနဲ့ပြောရမှာပေါ့အဖိုးတွေမိခင်မွေးတော့မိမိသွေးနဲ့နှုတ်သွားမိခင်သွေးမဟုတ်လားအဲမိမိသွေးနဲ့မိခင်သွေးနဲ့ပေါင်းလို့တုတ်ကောင်တန်ကောင်မဖြစ်ဘူးလားဟုတ်ကဲ့အဲလူလားမြောက်လို့ခုချိန်ကြတော့ဟိုတို့အသားငါးတွေပေါ့ဗျာ မကြက်တကြက်ချိန်ရင်တွေးကုန်ရလားဟဲ့သူတို့ခေါ်တဲ့ဟာဘွိုင်းနေနေမှာပေါ့ဟင်တွေးမကုန်တော့အဲ့ဒီတွေးနဲ့ကိုတွေးနဲ့ပေါ့ရင်တန်ကောင်တုတ်ကောင်မဖြစ်နိုင်ဘူးလားဟုတ်ကလားဗျဟင်ဟောများတော့ဗျမဲသားတွေးမကုန်ရင်ဘူးဖြစ်တယ်တန်ကောင်တုတ်ကောင်လေအဲ့တော့ဖိုးလို့အဲ့ဒီတန်ကောင်တုတ်ကောင်လေးများအိမ်မှာတက်လို့များမတော်တဆပါသွားရင်ငါသားလေးငါသားလေးနဲ့လိုက်ဖက်သေးလားဘာဖြစ်လို့တော့အဲ့ဒါကိုကိုယ်တိုင်ဝန်လွယ်မွေးမဟုတ်ဘူးလား ဆက်သေးလားမွေးသေးလားဟိုဓမ္မကြီးမွေးတာကအရင်လားဓမ္မကြီးဘိုက်နဲ့လွယ်တော့ဝုံဝဲလားတန်ကောင်တုတ်ကောင်ကကိုယ်ဘိုက်နဲ့လွယ်မွေးတော့အဲဘယ်နဲ့တော့အရင်လားဝုံဝဲလားဒါပြင်တန်ကောင်တုတ်ကောင်အရင်နဲ့ဓမ္မကြီးမွေးတဲ့သားဘသူချစ်တော့ဘောဝုံဝဲချစ်တယ်ဘာဖြစ်လို့တော့လဲဘာဖြစ်လို့တော့ဟောပြဟောပြမေးလို့ရအောင် ဟိုတန်ကောင်တုတ်ကောင်ကျတော့သူ့မွေးလို့ညှော်နှင်းချက်ရှိသလားရှိဘူးဟောက်သားလေးမွေးတာဘယ်လိုသမီးလေးမွေးတာအဲ့တော့သားသမီးချစ်လို့လားငါကြောတောင်းနောက်ခံဘုဒ္ဓဘုဒ္ဓသားချစ်တာဆိုရင်တောင်ကောင်တုတ်ကောင်ချစ်ရမှာပေါ့ဗျာဟုတ်ကလားဗျာဒီအဲ့တော့ကိုကိုကိုအရင်တရားကျူတယ်ပါအပြစ်အပြစ်ချတာထင်တယ်ဒီကိုကိုကိုကောင်းတယ်ထင်လို့ဟုတ်ကလားသွဲနေတာမဟုတ်ဘူးလား အဲ့တော့မမြဲဘူးမကောင်းဘူးမပိုင်ဘူးငါဆိုတာမရှိဘူးဟုတ်ကလားအခုအာယုန်နေခံစားလာလိုက်တာခံစားတဲ့အာယုန်နေဘာရှိတော့ဘာရလိုက်တော့ဟုတ်ကလားအဲမျက်စိကအာယုန်မခံစားဘူးလားအဲယူပါဒနာလေအဲ့တော့ဟိုမကောင်းလို့ကြည်ရတာတော့မလွဲပါလို့ထားပါတော့ကောင်းလို့ကြည့်ခဲ့တာတွေကိုပွဲတွေကသာမရှိဘူးလားဟုတ်ကလားကိုကတွားကြည့်တာလည်းရှိတယ်သူကလာပြတာလည်းရှိတယ်ပိုက်ဆံပေးကြည့်ရတာလည်းရှိတယ်အလကားကြည့်ရတာလည်းရှိတယ်ဘယ်နှကြိမ်ရှိပြီတော့ မျက်စိတဲ့ဘလောက်ကြာတော့ဟင်အတန်လေးကောတာတာတနာတွေကောနားထောင်လိုက်ကြတာမကြိုက်လို့မလွဲတာလို့ထောင်ရတာထားကြိုက်လို့ထောင်ရတာတွေဘလောက်ရှိပတော့ဘာကြံတော့ဟင်နှာခေါင်းကကောင်းလို့နာနာတွေကောဘာကြံတော့ဟင်ပဇာဆိုတော့တာပစ်လို့ကောင်းဟင်ဟင်ဟိုလူတယောက်ဖြားမြနှုံးဆိုရင်မနက်တကညတကနှုံးစီဘူးတလုံးစီတော့မကုန်ဘူးလားသားနိုင်တာမသားနိုင်တာဟုတ် တွက်လိုက်ရင်ပေါ့လေဟိုတကောင်သရင်ကောက်လို့မရတဲ့ကောက်ရင်းပေါင်းတို့နံပြတို့ထားလိုက်အောင်ဆိုတကောင်သရင်ကောက်လို့ရတာကောက်ဆိုဟုတ်ကလားအဲ့တော့မနေ့တလုံးညတလုံးဆိုတလားကိုတို့ဒီဘူးအလုံးပေါင်း60မဟုတ်ဘူးလားဟုတ်ကလား60ထင်းတယ်တွက်ကောက်အောင်လေးလုံးထည့်ဟင်အဲ့တော့တလားကိုတို့လူတယောက်ဟာတခွဲမဟုတ်ဘူးလားအဲ့တနှစ်ဘယ်လောက်တော့6တင်းဘောဗျအဲ့တော့ခဏဘယ်လောက်တော့60ဟုတ်ကလားအဲ့တော့အသက် ဟိုဘယ်နဲ့တော့ရှိကအဖိုးအသက်ဘယ်လောက်ရှိမလို့အဖိုးအဖိုးကဲ60ဆိုတော့ဟိုတနှစ်နေ6တင်းနဲ့ဆိုပြင်မောင်း360မဟုတ်ဘူးလားအဖိုးကဲစားထားတာရှာလေးဘောကလိမ့်ကြသွားတာဘယ်လောက်တော့အဖိုးကဲဟုတ်ကလားသူ့ကြီးလားအသာပိတ်တာချင်းဘယ်လောက်တော့ငါပိတ်တာချင်းဘယ်လောက်တော့ချက်တုံးပိတ်တာချင်းဘယ်လောက်တော့ခိပိတ်တာချင်းဘယ်လောက်တော့တော်အောင်လေဒီကလာငါဘယ်လောက်တော့ဟင်အဖိုးကဲအဲ့ဒါပိုက်တဲ့ဘယ်လောက်ကြာလဲဟင် ဘယ်လောက်ကြာနှုံဖို့ဟင်အသားတွေစားလို့အဲဟာရတွေစားလို့ထောက်ပံ့အောင်အားကြည့်တယ်ဆိုတို့ဖိုးကဲဆိုဖင်ကြီး၃ခေါင်လောက်ထမနိုင်တော့သူစားထားတဲ့အစာနဲ့ဆိုဟင်ဘယ်နဲ့တော့မနိုင်မှာမလားဖင်ကြီး၃ခေါင်နှစ်ကောင်လောက်ဖိုးရနှစ်ကောင်လောက်တကောင်ဖိုးရကျွဲဖက်ကျွဲထပ်ပြီးဦးမယ်ဖို့ဘယ်မှမနိုင်ဘူး ဘာရလိုက်တော့ဟင်အာယုန်လေးခံစားတာလေဘာကြံတော့အဲ့တော့လူပုံမရောက်လို့လူသာသားတယ်လူပုံမရောက်လို့လူအာယုံသုံးတာဟာလွဲလို့မဆွဲအောင်ကြိုးစားရမှာဆွဲညိမှာပေါ့ဟုတ်ကလားသဘောပေါက်သလားအဲ့တော့တရားအားထုတ်တာကနိဗ္ဗာန်ရောက်ဖို့ခဏထားကြအောင်ဆိုအောက်မသွားဖို့ကိုတော်တော်လုပ်နေတာဒါအောက်မသွားဖို့လုပ်ထားတယ်ဟင်အထက်တက်ဖို့လားအောက်မသွားဖို့လားဟေးလားဟင် အထက်နေကြသားမဟုတ်မသွားကြနဲ့ခဏတို့သွားကျွတ်တို့ဖုံးအောင်မဲ့လူရှိမှာမဟုတ်ဘူးနေကြအောင်ကျွတ်တို့ဖုံးအောင်မဲ့လူကျွန်တော်မေးတော့မသွားကြပါလို့နေကငိုဝင်းအောင်လို့ဖို့ကိုတော်တော်လူသေးတယ်အောက်ပါလို့သွားတော့အဲ့ဆွဲလို့ညှိလို့ထင်တယ်တို့ရာသွုံးမှုထင်တယ်ဟဲ့ကြိုက်ကြိုက်တလို့မကြိုက်မကြိုက်တလို့အဲ့ဒီရာသွုံးမှုကြောင့်အဲ့ဒီအောက်ထောင်ရောက်တာဟုတ်ကလားဗျာအဲ့တော့ဝိပဿနာအာထုတ်တာကအကျိုးလို့နိဗ္ဗာန်ရောက်ဖို့လားအောက်ပြည်ကိုမရောက်ဖို့လားအဲ့တော့နိဗ္ဗာန် ရောက်ဖို့ခဏထောင်တရိษံမရောက်ဖို့ကိုကြိုးစားရအောင်မယ်ဟုတ်ကလားဗျာအဲ့တော့ဝိပဿနာဘာဝနာကတို့တောနေရဟန်းနဲ့ယွာနေတကာတကမဘသူကပို့အားထုတ်ရမှာတော့လောကရောမဲ့ကျုပ်ကဘာအာယုံရှိဆုံးတော်တဲ့နေတာကျုပ်ဘာမှုပေါ်မှာတုံးဗျာကဲဘသူကတို့တဲ့ယွာတွေကရံလူပေါ်ရင်ယွာတွေကနှစ်ဖက်တိုးရမှာမဟုတ်ဘူးလားဟင်တို့ဘာကြည့်စရာရှိဘုံဗျာ ဒုက္ကရောမတော်နေကိုတော်ကြီးဟုတ်ကလားဗျာဟင်ဟင်အဲ့ဒါဒီတရားအထုတ်တယ်ဆိုတာကိုအကြောင်းကိုသိချင်တာမဟုတ်ဘူးလားတရားမကြပါနဲ့ကိုအကြောင်းကိုသိချင်တာတို့ကငါရှိတယ်မြဲတယ်ကောင်းတယ်ပိုင်တယ်ဒီလိုမဟုတ်ဘူးလားဟင်ဟုတ်ကလားဗျာဟုတ်မဟုတ်ကိုဒါခန္ဓာပေတာသုတေသနာပြုကြည်လားဟုတ်ကလားဗျာဒီလိုဆိုရင်တို့တချီဒီမှာအကောင်းလို့ခေါင်းလဲ ဆိုတော့မတွေးသာဘူးအသိနောက်လည်းမပြေးသာဘူးဆိုရင်ဒီပေါ်တဲ့တယ်မကြနိုင်ဘူးလားအဲ့တော့မမြဲဘူးမကောင်းဘူးမပိုင်ဘူးသိရင်ဆွဲဦးမလားဟဲ့မဆွဲရင်အဲဒီဆွဲစိတ်ကုန်လိုက်တာနဲ့တကြိုင်နေတဲ့ဆွဲသိကြောင့်ဖြစ်တဲ့အဆွဲသွေးရပ်ထွက်သွားတာအဲ့ဒါမကြတာပဲလေအဲ့တော့ဒိဋ္ဌိငါဆွဲအဆွဲအဲဒီကမှအားကောင်းလို့ဟုတ်ကလားဟင်ဟိုဆွဲသိကိုမှတ်သိနဲ့တိုက်ထုတ်တာမဟုတ်ဘူးလားဟုတ်လားတိမ်ဘုတ်ကိုလေနဲ့တိုက်ထုတ်တယ်လို့ပေါ့ဗျာ တိမ်တာရောတကယ်ရှိလို့လားလေရာရောတကယ်ရှိလို့လားအချိန်အချိန်ချင်းတိုက်ထုတ်တော့တိမ်ဖို့ပြေတယ်လို့ပေါ့ဒီလဲမှတ်ချိန်နဲ့တိုက်ထုတ်တော့အစွဲချိန်ရှိသေးလားအဲ့တော့နံပါတ်1အစွဲချိန်ဖြတ်ထွက်သွားတာစွဲစိတ်ပြတ်တာနဲ့အစွဲသွေးလေးရတာပဲဟုတ်ကလားဗျာအဲ့တော့ပထမတော့ငါစွဲသွေးဒီငါဘွဲစိတ်ရသွားလို့ငါဘွဲစိတ်ပြတ်သွားရင်ဒိဋ္ဌိကြောင့်ဖြစ်တဲ့အပေပုံရောက်မလားဒီလိုဆိုမဲ့တည်ခြင်းဓမ္မအရာပါတစ်ခါသားလိုက်ရင်အပေ အစာတစ်ခါဝသွားပြီထင်တယ်နောက်ထပ်စားဖို့လိုသေးလားဟုတ်ကလားတို့ရွာတွေကသမင်းကာမရတာကတစ်ခါစားဝလားဟင်ဘယ်နှခါစားတော့ဟင်ဟင်တောင်းဖို့တဘွားလုံးပါဗျာဟင်ဒီတဘွားတော့အာမရလို့နောက်ဘွားနေမှာပါဗျာဟင်ကာမရတာဘယ်လောက်စားစားစားလေးစားလေးထင်လားဟောဓမ္မရတာကတစ်ခါသာဝအောင်စားလိုက်အပေအရတာနောက်ထပ်စားတော့ဟင် သို့တော့ကြိုက်ဆွဲနဲ့မကြိုက်ဆွဲတံမေးထင်တယ်ကြိုက်သိနဲ့မကြိုက်သိရှင်းနေကြိုက်ဆွဲနဲ့မကြိုက်ဆွဲထင်တယ်အဲတော့ရာသဝင်လူဆိုးစစ်တဲ့ကာလပထမအမှုကြောင့်ပေတံပေးပြီးချက်ချင်းပတ်လို့ရပါကျိုးတင်မလားဟဲ့ဒုတိယမှုဆက်စစ်ဖို့ထောင်နဲ့ပြန်ချေအဲအဲ့တော့ဘယ်မှုသေးသေးငဲတဲ့ကောင်းနဲ့ပိုင်နေဆိုလို့ဒီမှုဖြစ်တာမဟုတ်လားငါခွဲရတော့မြဲတဲ့ကောင်းနဲ့ပိုင်နေထင်လို့ထင်တယ်ကြိုက်ဆွဲတာကောမြဲတဲ့ကောင်းနဲ့ပိုင်နေထင်လို့မဟုတ်လားဒါတော့ပြန်ပြရမယ် ဟင်အဲ့တော့မြဲတယ်မမြဲဘူးမကောင်းဘူးမပိုင်ဘူးအဲဒီလိုသိရင်ခုနကဟိုကြိုက်သွဲဘောမကုန်နိုင်ဘူးလားအဲ့တော့ကြိုက်စိတ်ပြတ်တဲ့နေရာမှာဒီကြိုက်သွဲတဲ့ကြာတော့တာအဲ့ဒါဒုတိယမေတ္တာတိယမေတ္တာမဟုတ်ဘူးလားဟင်တို့တော့မတိသိနဲ့ကျွလွန်ထားတဲ့ရာသွုံးမှုတွေရှိသေးတယ်လေဟင်မာနနဲ့ကျွလွန်ထားတာဘဝရာဂနဲ့ကျွလွန်ထားတာအာဝိဒာနဲ့ကျွလွန်ထားတာတွေမရှိဘူးလားရှိတယ်အတွက်တခါသူ့အမှုမပေးသေးတော့ထောင်နဲ့ပြန်ထည့်အောင်ပါဆင်ဟင် အဲ့တော့ဒီမတိသိမ့်နဲ့ကျွလွန်တာဟောမတိသွဲနေတာဟောမြဲတယ်ကောင်းတယ်ပိုင်နေချင်လို့မဟုတ်ဘူးလားအဲ့တော့သူ့လည်းမမြဲမကောင်းမပိုင်ပေါ်အောင်တခါဒီခုံရုံးကြပြရမှာထင်တယ်ဟုတ်ကလားအဲ့တော့မမြဲမကောင်းမပိုင်ထုံပြီးပြီးပြီဆိုရင်ဒီမတိသိမ့်မတိသွဲจับပြီးထင်တယ်ဒီလိုလိုမတိသွဲကြောင့်ဖြစ်တဲ့မတိသွဲမောဟသွဲကောဒီတဲ့ကမသိချင်နိုင်ဘူးလားဒီလိုဆိုရင်မဲ့လေးသိမ့်ဖို့လေးသိမ့်ဆိုရင်ဘယ်လဲတော့ဟိုလူသိမ့်နဲ့လူသိပဲကြတော့တယ်ဟင်ငါသွဲငါသိရှိသေးလား ကြိုက်သွဲမကြိုက်သွဲအတိဟောမတိသွဲဟောဒီလိုတို့လူပြီးအကျိုးရှိအကျိုးမဲ့အပြစ်ရှိအပြစ်မဲ့မသိနိုင်ဘူးလားဒီလိုတို့လူစစ်စစ်မဖြစ်နိုင်ဘူးလားဟင်အဲ့ဒါလူအဲ့ဒီပုဂ္ဂိုလ်ဒီအောက်ကြမလားတလွန်းလို့တလူလူတက်မလားဟင်လူဘုံမလူဘုံတို့လူဘုံမနတ်ဘုံတို့လူဘုံမဗြဟ္မဘုံတို့လူဘုံမအရိယဘုံဖြစ်တဲ့နိဗ္ဗာန်တို့ဒါအဲ့လိုတက်မှလူဟုတ်ကလားဗျာဒါလူဖြစ်တဲ့နန်းတယ်ဟုတ်ကလားဗျာအဲ့ဒီတို့ ပတုထမဲ့ပြီးလို့သေတံကြတာတောင်ရာဆိုရင်လူဆိုးကြတော့သမတာကြီးစီအယူကံဝင်ရသေးတယ်အဲ့တော့ဘုရားရဟန္တာတွေမယ်လေးတင်ဖို့လေးတင်ကြတောင်းပြိနေပါမတန်ငင်ကအဲ့ဒါအယူကံဝင်လဲရဲ့ဟုတ်ကလားဗျာဟင်ဟုတ်ကလားဗျာရဟန္တာကမယ်လေးတင်ဖို့လေးတင်ကြပြီးဟိုဘက်မသိမချင်းအဲ့ဒါအယူကံဝင်နေတာထင်တယ်ဟုတ်ကလားဗျာအဲနောက်ဆုံးပြိနေပါစတယ်ဆိုမှသက်တိုင်တက်တော်တာဟိုဗျာအဲ့လောက်ကြီးလောရမှာ ကဲတို့ပြောတာတော့သုံးမိတင်နဲ့ဟစ်အဲတို့တိကလည်းပြောတာ၄ရက်ဟာဘာကြံပေးတော့ကဲတို့ကိုပလဲတွေကဘယ်လောက်ထိလိုက်မှာတော့ကိုတင်းနှစ်၃၄အဖင်၄ခုရှိပြီဘယ်ဖက်မှာတော့ဘယ်ဖက်မှာတော့ဆိုဟောဗျာ၄ဆင်းကဒီနေ့ဆင်းဗျာဒီနေ့ဆင်းကလမ်းဖုံးရုပ်ကဒါနကစတာထင်တယ် ဒါနလည်းရိုးရိုးဒါနလားပါရမီဒါနလားဟင်သာသနာတွင်ဒါနလေအဲ့ဒီအရဒါနသီလသမထဘာဝနာဝိပဿနာဘာဝနာ၄သင်ပေးတာမဟုတ်လားဒီလိုဆိုလူဖြစ်ပြီထင်တယ်ဟဲ့ဟင်ဒီလိုဆိုရင်ဟိုဘာတော့ပကြီးခွဲပြီးအယုတ်ကျိုးတတ်ဆင်ပြီးပြီမဟုတ်ဘူးလားကရုံမဲမဟုတ်ဘူးလားအဲ့တော့ဒုက္ခပရိသက၄သင်မှာဘယ်သင်မှာရှိတော့ဘယ်သင်မှာရှိတော့မော့အကြည့်နေရတဲ့ဒူပါတဗျာဘယ်သင်မှာတက်ဟာမတူသေးပါဘူးတက်ပလား ဟင်ဘာတဲ့ဗျာဘာတဲ့ဗျာဘာတဲ့ဗျာဘာတဲ့ဗျာဟင်ဟင်ဘာတဲ့ဗျာကဲဟင်ကိုလေတို့လေးရကိုလေးစင်းတရက်တရက်မြင့်ဟောလာတာလေဟုတ်ကလားဖိုက်စိတ်တိုင်းဟောခဲ့တာလေဟင်ဗုဒ္ဓဘာသာသာသမီဖခင်သားစစ်သမီးစစ်ဖြစ်အောင်လူဖြစ်အောင်ဟောပြီးပြီလေအဲ့တော့ဒါနာသင်သီလသင်သမထဘာဝနာသင်ဝိပဿနာဘာဝနာသင်လေကားလေးချက်နဲ့ဗိမာန်ကိုရောက်အောင်ပို့ပေးထားတယ် အဲ့တော့တို့ကဘယ်ဖက်ရောက်တော့မေးတာဟင်ဟောဟုတ်ပါမလားဗျာတို့ဟောတာပြောတာမဟုတ်ဘူးတို့တခါလေးလုတ်ခါကိုပြောတာလုတ်ခါတော့တက်ပါလို့ပြောပါဗျာဟုတ်လားမော့ကြည့်နေတုံးပေါ်ဟင်ဘယ်သိမှမရောက်သေးဆိုမော့ကြည့်ပေါ်ဖို့ရဟင်ဟင်အဲ့တော့တို့ကတော့ပြောမှာပေါ့ပလဲဟာတွေမော့ကြည့်လေလို့ဟင်ဟုတ်ကလားဗျာအေးတို့ဟောတာက ကျင့်ဖို့ဟောတာနားထောင်ကောင်းအောင်မပါဘူးတို့ဒီလိုဟောတယ်ဆိုတာလေဒီလိုကျင့်နေလို့ဟောနိုင်လားဟုတ်ကလားဗျာအဲ့တော့ဒုတာဝန်တော်ကြည်ပြီဟုတ်ကလားဗျာဟင်အဲ့တော့တို့ကြည်ညိုရင်တို့ခိုင်းတဲ့အတိုင်းလုံးဟုတ်ကလားဟင်တို့ခိုင်းတဲ့အတိုင်းမလောက်ချင်နေပါသေးတို့ကျေးဇူးသိရင်ဘုရားခိုင်းတဲ့အတိုင်းလုံးဒီဒီနေ့တရဏဂုံသုံးပါးနဲ့တကွ ရှစ်ပါးသောဒိဋ္ဌာဘုဒ္ဓကိုယိုယိုတည်တည်ကျင့်သုံးဆောက်တည်ကြရသောသီလကုသိုလ်ကံစေရနာယနေ့သွမ်းစရှိသောဒါနဝတ္ထုတို့ကိုလူတန်းကြရသောဒါနကုသိုလ်ကံစေရနာယနေ့မိမိတို့လက်ထဲသမထဖြင့်ပိုင်ဆိုင်ထားသောစိတ်ကလေးကိုကိုယ်ခန္ဓာအကြည့်အကြည့်တိုင်းသိနိုင်အောင်ဟိုတို့မဲ့ဆင့်ဖို့ဆင့်သစ္စာဆင့်ကိုသိနိုင်အောင်ဝိပဿနာဉာဏ်ဖြင့် ညာဖြင့်ဖြင့်တရားပုံတို့ကိုနာကြရသောတတ္တမတဝနာကုသကံစေရနာဤကုသကံစေရနာတို့ကြောင့်ဤနေ့ဤရဲ့ဤချင်းဤခါမစ၍မိမိခန္ဓာကိုယ်တို့မိမိမိမိတတိလှဲ့၍ငါရှိမရှိငဲမငဲကောင်းမကောင်းပိုင်းမပိုင်းတိတိပါပါအတွင်းကြကြသိသိနိုင်ပြီလေဘုရားရှင်နဲ့အရိယာတို့ပြီးတယ်လို့ပြီးပြီးပွင့်တယ်လို့ပွင့်ပြီး ဘုရားရှင်နဲ့အရိယာတို့နိဗ္ဗာန်မျက်မှောက်ပြုသလိုမိမိတို့ကိုယ်တိုင်လည်းနိဗ္ဗာန်တို့မျက်မှောက်ပြုနိုင်ကြပါစေ။